သာသနာတော်တက္ကရီ2560ပြည့်နှစ်ကောဇာတက္ကရီ1388ခုနှစ်ကဆုံလာပြည့်ကျော်14ရက်ခရစ်နှစ်2016ခုနှစ်ဇွန်လ4ရက်စနေနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလေးကောင်တီဆန်ဂေပရိယစီတီဒေါက်တာမောင်မောင်ဒေါ်မီယုသမီးမချုသင်းမောင်မိသားစုများ၏ ဓမ္မစကုဓမ္မယုံတော်ကြီးအတွင်းမှာရှင်မင်းဝန်ဆရာတော်ဤခုနှစ်ရက်မာသတိပဋ္ဌာန်အချိန်ပြည့်တရားစခန်းပွဲမှာ လာရောက်ပြီးတော့အထုတ်ကြတယ်ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပြလူမှာကတော့တတိပ္ပဏသုတ်တံတရားတော်ကြီးကိုမူရင်းထားပြီးတော့ တတိပဋ္ဌာန်ဂုံရီပြတရားတော်ဆိုတဲ့အမည်နဲ့ဘုန်းကြီးဓမ္မဒါနတရားလူပေးလူမှာဖြစ်ပါလေတတိပဋ္ဌာန်ဂုံရီပြတရားတော်ဗာတရားတော်လေတတိပဋ္ဌာန်တရားတော်ရဲ့အားထုတ်တဲ့ပုဂ္ဂိုလ်တွေရနိုင်တဲ့ဂုံကြီးတွေကိုဘုန်းကြီးထုံနှုတ်ပြီးတော့ဟောကြားပေးသွားမှာပါ။ အဲ့လိုဟောကြားပေးတဲ့အခါကာလမှာနာနဲ့ပိုင်းအချိန်တွေကတော့အထူးပြုပြီးတော့အထုပုံအထုနည်းလေးတွေကိုအထူးပြုပြီးတော့ဟောကြားပေးတော်မှာဖြစ်ပါတယ်တရားရှုမှတ်တဲ့ကာကလမှာလည်းပဲရှုမှတ်ဖို့ရှုမှတ်နည်းလေးတွေသဘောပေါက်သွားအောင်ပေါ့ဘုန်းကြီးတို့ညွန်ပြနေတာကတတိပဌာနာသုတ်တံတရားတော်မှာလာတဲ့အတိုင်း ညွန်ပြနေတာဆိုတော့တတိပဋ္ဌာန်တရားမှာ၄မျိုးရှိပါတယ်ဘယ်နှမျိုးရှိတာလဲ၄မျိုးပါကာယ ानु ပဒနာတတိပဋ္ဌာန်ဝေဒနာ ानु ပဒနာတတိပဋ္ဌာန်စိတ်တ ानु ပဒနာတတိပဋ္ဌာန်ဓမ္မ ानु ပဒနာတတိပဋ္ဌာန်လို့၄မျိုးရှိပါတယ်အဲ့ဒီ၄မျိုးမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဣတဘေကဝေဘိက္ခုကာယေကာယ ानु ပတိဝိဟရတိအာတာပိသမ္ပဇာနောတတိမဝိနေယလောကေပိစာဒေါမနတံ ဝေဒနာတုဝေဒနာနုပတိဝိဟာရတိအတ္တပိတမဇ္ဇနောတတိမဝိနေယလောကိပိစ္ဆာဒေါမနတံစေတေစေတ ानु ပတိဝိဟာရတိအတ္တပိတမဇ္ဇနောတတိမဝိနေယလောကိပိစ္ဆာဒေါမနတံဓမ္မေတုဓမ္မ ानु ပတိဝိဟာရတိအတ္တပိတမဇ္ဇနောတတိမဝိနေယလောကိပိစ္ဆာဒေါမနတံရှုမှတ်ရမယ့်အာယုံ၄မျိုးကိုမြတ်စွာဘုရားကရှင်းဥစွာဟောပြတယ် ရှုမှတ်ရမယ့်အာယုဟာဘယ်နှမျိုးတယ်လဲ၄မျိုးအဲ့ဒီ၄မျိုးမှာနံပါတ်၁ရှေးဥစွာဘာကိုဟောလဲဆိုတော့ကာယ ानु ပတနာကိုဟောပါတယ်ကာယ ानु ပတနာလို့၃ပုဒ်ခွဲလိုက်လို့ရှိရင်ကာယရဲ့အနုရဲ့ပတနာရဲ့လို့သုံးဖို့ဖြစ်လာကာယဆိုတာက ကိုယ်အမူအရာကိုပြောတာအနုဆိုတာကအကျဉ်းချင်းအဖန်မှန်ထထ ဝတ္တနာဆိုတာကရှုတာမှတ်တာပွားများတာအာထုတ်တာအဲတော့ကိုယ်မူရာကိုအကျဉ်းချင်းအဖန်မှန်ထထရှုနေပွားနေအာထုတ်နေတာကိုကာယ ानु ပတနာအဲတော့ကိုယ်မူရာလေးကိုကျဉ်းများစွာ ရှုနေတယ်ဆိုတော့ခုဘုန်းကြီးတို့ယောဂီများထိုင်တဲ့အခါမှာထိုင်နေထိုင်နေလို့ရှုလို့ရတယ် ထိုင်နေဆိုတာကိုယ်မူရာကိုရှုတာဘာမူရာကိုရှုတာလဲကိုယ်မူရာကိုရှုနေတာဖြစ်တဲ့အတွက်နုပတ္တနာနဲ့ပြောရင် ကာယနုပတ္တနာဘာနုပတ္တနာလဲအဲ့တော့ကိုယ်မူရာဖြစ်တဲ့ဒီထိုင်တဲ့ဣရိယာပုလေးကိုရှုတဲ့အခါမှာဘယ်လိုအာယုံပြုရမှာလဲဆိုတချို့ကထိုင်နေလို့ရှုရတာရှုပေမဲ့လို့ဘယ်လိုအာယုံပြုရမှာမသိဘူး အဲ့တော့ရှုစရာအာယုံဟာထိုင်နေတဲ့အမူအရာလေးကိုသေချာလေးပုံဖော်ပြီးကြည့်ရအောက်ပိုင်းခန္ဓာကိုယ်လေးကခွေနေတယ်ခါကနေပြီးတော့ပေါ်ပိုင်းခန္ဓာကိုယ်လေးကထောင်းနေတယ်မှတ်နေတယ်အဲ့ဒါလေးနှစ်ခုကိုအာယုံပြုပြီးတော့ထိုင်နေခုသေချာလေးအာယုံပြုကြည့်လိုက်အောက်ပိုင်းကခွေခွေပေါ်ပိုင်းကထောင်းတော့မှတ်မှတ်ကလေး အဲ့ဒါလေးကိုအာယုံပြုပြီးကြည့်ပြီးတော့ထိုင်နေထိုင်နေရှုကျမ်းနဲ့တင်ပါနဲ့အထီလေးပါထည့်ပြီးရှုမယ်ဆိုရင်ထိုင်နေထီတယ်ထိုင်နေထီတယ်အဲ့လိုထိုင်နေထီတယ်လို့ရှုနေတာဟာကိုယ်အမူအရာကို ရှုတာ ဖြစ်တဲ့အတွက်ကာယ ानु ပတနာတတိပဋ္ဌာန်ဘာ ानु ပတနာတတိပဋ္ဌာန်လဲကိုရှုနေတဲ့ပွားနေတဲ့အာထုတ်နေတဲ့တရားဟာ ဘာနုပဒနာဘာတတိပဋ္ဌာန်ပဲဆိုတာကိုယ့်ဟာကိုယ်ရှင်းရှင်းလင်းလင်းသဘောပေါက်ပြီးသိနေဖို့လိုပါတယ်။အဲဒီလိုထိုင်ပြီးရှုမှတ်တဲ့အခါမှာကိုယ်မူရာလေးကို ရှုလို့ကာယ ानु ပဒနာထိုင်ရာကနေပြီးတော့ဘုန်းကြီးတို့ရက်တဲ့အခါရှုတယ်။အဲဒီရက်တဲ့အခါမှာလည်းပဲကြည့်ပေါ့။ရက်နေတဲ့အမူအရာလေးကိုအာယုံဆိုင်ရတယ် ရက်နေတဲ့အမူအရာလေးကိုတကိုယ်လုံးအာယုဆိုင်ရတချို့ကရက်တယ်လို့ရှိရင်ဘယ်လိုရှိရမှာလဲဆံပြားကနေခြေပြားတိုင်အောင်တကိုယ်လုံးကိုအာယုလေးစိုက်ကြည့်လိုက်နိဆံပြားကနေခြေပြားတိုင်အောင်တကိုယ်လုံးအာယုလေးစိုက်ကြည့်လိုက်ရင်ဒီမှာမတ်မတ်ကလေးထောင်းထောင်းလေးအဲ့ဒါလေးကိုမိမိကအာယုပြုပြီးရက်တယ်ကောင်းမွန်နေပြီးတော့ဆံပြားခြေပြားတိုင်အောင်အာယုဆိုင်လိုက် ရက်တယ်တခါတရံမှာတပြင်းလေးပါချတပြင်းလေးရှူလိုက်တာနဲ့ရက်တယ်လို့ရှူတာလေးနဲ့အံကြလေးဖြစ်သွားမယ်ရက်တယ်ရက်တယ်ဒါရက်နေတဲ့အမူအရာလေးကိုရှူနေတာပဲအဲလိုရက်နေတဲ့အမူအရာကိုရှုတာလည်းပဲကိုယ်အမူအရာကိုရှုတာ ဖြစ်တဲ့အတွက်ဘာနုပတ္တနာလဲအေးကာယ ानु ပတ္တနာပဲဒါကိုယ်မူအရာလေးကိုသိချင်ရှုနေတာကာယ ानु ပတ္တနာ ဒီထဲမှာသိပုံလေးတွေမပါသေးဘူးနော်ဘုန်းကြီးရှုနေတာလေးပဲပြောနေတယ်အဲဒီမှာရှုမှတ်တဲ့ခါမှာဒီလို တောင့်တင်းနေတဲ့သဘောလေးတွေရင်းနေတဲ့သဘောလေးတွေနောက်ကျသိလာတယ်တကူလုံးကိုအာယုစိုက်ပြီးတော့ရက်တဲ့အမူအရာလေးကိုရှုသလိုတွားတဲ့အခါမှလည်းပဲဒီတိုင်းပဲမြတ်စွာဘုရားကကိစ္ဆံတော်ဝါကိစ္ဆံမိတိပဇာနာတိတွားရင်တွားတယ်လို့ရှုရမယ်တွားတယ်လို့သိရမယ် အဲ့ဒီသွားနေတဲ့အမူအရာလေးကိုကိုကသွားတယ်သွားတယ်ဒီလိုရှုလို့လေးရတယ်အဲ့လိုရှုရင်သိပ်ပြီးတော့အာယုံကအာယုံပေါ်ကိုဒီကစိတ်ကမရောက်ဘူးအဲ့ဒီတော့ဘာလုပ်ရလဲဆိုတော့ညာခြေလန်းတဲ့အခိုက်ကလေးမှာညာလန်းတယ်ဘယ်ခြေလန်းတဲ့အခိုက်ကလေးမှာဘယ်လန်းတယ်ဒါလေးကိုရှုရတာအဲ့ဒီမှာညာလန်းနေဘယ်လန်းနေဆိုတော့ညာခြေလန်းတာဘယ်ခြေလန်းနေဆိုတာရက်နေတာလားသွားနေတာလားသွားနေတာဒီသွားနေတာ အဲ့ဒီသွားနေတဲ့အမူအရာလေးကိုညာလန်းတယ်ဘယ်လန်းတယ်ရှုတာကိုယ်မူအရာကိုရှုတာဖြစ်တဲ့အတွက်ဘာနုပတနာကာယနုပတနာဒါတတိပဋ္ဌာန်နည်းနဲ့ရှုနေတာသွားနေတာနော်အဲ့ဒါလေးကိုကိုကညာလန်းတယ်ဘယ်လန်းတယ်အမှတ်ကလေးကို နိုင်နိုင်နင်းနင်းမှတ်နိုင်လာပြီနိုင်နိုင်နင်းနင်းမှတ်နိုင်တယ်ဆိုတာကဘုန်းကြီးတို့ဘယ်ချိန်ပဲဖြစ်ဖြစ်မလွတ်တာမလွတ်အောင်မှတ်နိုင်တာကိုနိုင်နှင်းသွားပြီလို့ပြောတာ ဘုန်းကြီးတို့မြန်မာနိုင်ငံမှာဆိုရင်ရက်ရှိအထုတဲ့ပုဂ္ဂိုလ်ကြီးချိန်ပြည့်အထုတဲ့ပုဂ္ဂိုလ်ကြီးနှစ်ရက်သုံးရက်အဲ့လောက်ဆိုရင်သူအမှတ်မြဲသွားပြီနောက်ဆုံးအေးရမှာအိပ်ပျော်နေတယ်နောက်ကျနေတယ်ပေါ့ယောဂီကနောက်ကျနေလို့အဆောင်မှာတန်ဝရှိတဲ့ပုဂ္ဂိုလ်ကယောဂီထထအောင်မှယောဂီတွေသွားကုန်ပြီအေးရလေးကနှိုးပြီးတော့လွတ်လိုက်တာအဲ့ဒီလွတ်လိုက်တဲ့အချိန်တောင်မှအမှတ်လက်လို့မဖြစ်တော့ဘူးညာလန်းတယ်ဘယ်လန်းတယ်အမှတ်ကပါသွားတယ် အဲ့လိုမစိတ်ကလေးပါသွားပြီဆိုရင်ဒီယောဂီကနိုင်နေသွားပြီဒီမှာမြဲသွားပြီအဲ့လိုနိုင်နေလာတဲ့ခါကျတော့မှတူမှန်ကြွားတယ်ချားတယ်ကြွားတယ်ချားတယ်တလန်းကိုနှစ်ချက်မှတ်တယ်တလန်းကိုဘယ်နှစ်ချက်မှတ်တာလဲညမှာနှစ်ချက်မှတ်နဲ့မှတ်လိုက်တယ်ကြွားတယ်ချားတယ်ကြွားတယ်ချားဒီနှစ်ချက်မှတ်နိုင်နိုင်နေနေမှတ်နိုင်ပြီဆိုတဲ့ခါကျတော့မှသုံးချက်မှတ်တူမှန်ရတယ် စောစောကပြောသလိုဘုန်းကြီးတို့အေးရအိပ်ပျော်နေစဉ်လေးမှာနှုတ်ပြီးလွတ်လိုက်ရင်တောင်မှကြွားတယ်ချတယ်အမှတ်ကိုမလော့အောင်မှတ်နိုင်သွားတယ်။အဲလိုနိုင်နေသွားပြီဆိုရင်တို့မှသုံးချက်မှကြွားတယ်လှမ်းနေချတယ်ကြွားတယ်လှမ်းနေချတယ်ကြွားတယ်ဆိုတဲ့ကံမှာဘဏောင်လေးကြွားလာတာလေးကိုကြွားတယ်။ကြီးခြေတော်ကြီးတစ်ခုလုံးမကြွားသေးဘူး။ခြေပြားလေးကချမ်းနဲ့ထိနေလို့ရှိသေးတယ်။ဘဏောင်လေးကြွားလာတာကိုကြွားတယ်ရှေ့ကိုလှမ်းလိုက်တဲ့ကံမှာလှမ်းတယ်။နောက်ချနေလိုက်တဲ့ကံမှာချတယ်။ ကြွားတယ်လှမ်းနေချတယ်သူကလည်းပဲခြေလမ်းကြီးကျဲနေလို့ရှိရင်ချတာနဲ့ကြွတာနဲ့တပြိုင်တည်းဖြစ်နေတတ်တယ်နော်ခြေလမ်းဟာမကျဲလွန်မစိတ်လွန်အနေတော်လေးပဲကျဲလွန်ရင်ချတာနဲ့ကြွတာနဲ့တပြိုင်တည်းဖြစ်သွားတတ်တယ်ဒါကြောင့်မို့ကြွတာလေးကတတ်တန်လှမ်းတာလေးကတတ်တန်ချတာလေးကတတ်တန်ဖြစ်နေရမယ်ကြွားကြိုက်လေးမှာတေချာဖနှောင်လေးကနေစပြီးတော့ကြွားလာပုံလေးတေချာကြည့် ကြွားမှုလေးဆုံးသွားတဲ့အခါရှေ့ကိုတရွေချင်းတရွေချင်းလှမ်းသွားတာလေးကိုသိချာကြည့်ချနင်းလိုက်တဲ့အခါမှာတရွေချင်းတရွေချင်းကြားလာတာရှိချနင်းလိုက်တာလေးကိုသိချာကြည့်ကြွားတယ်လှမ်းနေချတယ်ဒီတစ်ဖက်ကချတယ်ပြီးမှနောက်တစ်ဖက်ကကြွားတယ်လှမ်းနေချတယ်နောက်တစ်ဖက်ပြီးမှနောက်တစ်ဖက်ကကြွားတယ်လှမ်းနေချတယ်အဲ့ဒီလိုဈေးညံလျှောက်တဲ့အခါမှာ ခြေတလန်းကိုတစ်ဖက်ကို၃ချက်၃ချက်မှတ်တယ်ဒါဘုန်းကြီးတို့ရက်စီမြန်မာနိုင်ငံအားထုတ်နေတဲ့ပုံကိုယ်တွေကို သင်ကြားပေးတဲ့နည်းပါပဲဒါပေမဲ့လို့အခုဒီမှာ9ရက်စကန်တို့9ရက်စကန်တို့10ရက်စကန်ဆိုတာကတော့ရက်တူလေးတွေဖြစ်ပါရက်တူလေးတွေဖြစ်တော့၃မျိုးစလုံးကိုမိမိနှစ်သက်တာကိုမှတ်စုပြီးတော့ညွှန်ကြားပေးရပါတယ်၃မျိုးစလုံးဒီမှာခြေတလန်းကိုတစ်ချက်မှတ်နဲ့မှတ်လူကမှတ်နှစ်ချက်မှတ်နဲ့မှတ်လူကမှတ်သုံးချက်မှတ်နဲ့မှတ်လူကမှတ်ဆိုပြီးတော့အဲလိုရှုမှတ်ရတယ် အဲဒီလိုကြွားမှုလမ်းမှုချားမှုလေးကိုရှုမှတ်နေတာလည်းပဲကိုယ်အမူအရာကိုရှုတာဖြစ်တဲ့အတွက်ဘာနုပတနာလဲကာယ ानु ပတနာနောက်ပြီးတော့မိမိတို့ခိတ္တနားမယ်အဲ့ဒီနားတဲ့အခါမှာမိမိခန္ဓာကိုယ်ဟာခန္ဓာကိုယ်ပင်ပန်းလာတယ်ကြောတွေတောင်းတယ်တင်းနေတယ်ခါတွေတောင်းတင်းနေတယ်အဲ့ဒီလိုတောင်းတင်းနေတဲ့အခါကလည်းမှအေးရလေးပေါ်မှာမိမိလျှောင်းဆက်နားမယ်ဆိုရင်လျှောင်းရလျှောင်းနေလျှောင်းနေမှာ အဲ့ရလေးပေါ်ရောက်တဲ့အခါကျတော့စောင်းရက်ကလေးအိတ်လို့ရှိရင်အိတ်တယ်ထီတယ်အိတ်တယ်ထီတယ်ပလက်အနေထားမျိုးလေးနဲ့နားမယ်ဆိုရင်ဖောင်းနေပိန်နေဖောင်းနေပိန်နေဒါအိတ်တဲ့အမူအရာလေးပေါ်မှာအာယုဆိုင်ပြီးရှုနေတာဖြစ်တဲ့အတွက်ကာယ ानु ပတနာဘာနုပတနာလဲကာယ ानु ပတနာအေးအင်းနေတဲ့အမူအရာလဲကိုယ်အမူအရာကိုရှုတာ ကိုယ်အမူအရာရှုနေတဲ့အတွက်ကာယ ानु ပတနာပဲအဲ့တော့လက်ကလေးကိုွေးတာလက်ကလေးဆန့်တာတယ် ခန္ဓာကိုယ်ပြောင်းတာပြင်တာရွှေ့တာတွေအဲ့ဒီအမူအရာလေးတွေအားလုံးပေါ့လက်လုတာလေးတွေခြေလုတာလေးတွေအကုန်အားလုံးပေါ့ရင်မိုးချိုးတာကစစားတဲ့တောက်တဲ့နေရာမှာစလှုပ်ရှားမှုလေးတွေဟာလက်ကလှုပ်နေတာပါးစပ်ကလှုပ်နေတာအဲ့ဒီလိုလှုပ်နေတာလေးတွေအားလုံးရှုနေတာဟူသမျှကာယ ानु ပတနာဘာ ानु ပတနာလဲကာယ ानु ပတနာပါဗျာအေးကာယ ानु ပတနာကိုရှုမှတ်နေတာဟာ ဒါကာယ ानु ပဒနာရှုနေတာလားဝေဒနာရှုနေတာလားစိတ်ကိုရှုနေတာလားသဘောအာယုံရှုနေတာလားဆိုတာလေးကိုကိုယ်တိုင်ကသဘောပေါက်နားလည်နေဖို့လိုပါတယ်အဲ့ဒီလိုကာယ ानु ပဒနာနည်းနဲ့ကိုယ်မူရာလေးတွေကိုရှုတယ်ရှုတဲ့အခါမှာအထူးအဖြင့်တော့ယောဂီများဒီလိုရက်တူလေးရှုတဲ့အခါကလည်းကြတော့ထိုင်ရှုတာနဲ့ဈဉ္ဉံရှုတာဒီနှစ်ခုပဲအထူးပြုပြီးရှုတာများပါတယ် အဲ့တော့ထိုင်ပြီးတော့ရှုတဲ့အခါကလမှာဒီကိုယ်အမူအရာလေးကိုကိုကရှုတယ်ရှုတဲ့အခါဝင်လေထွက်လေသည်ဝင်လေသည်ထွက်လေသည်အချို့ပုဂ္ဂိုလ်ကြတော့ထိတယ်သိတယ်ထိသည်ထိသည်ထိသည်ထိတိဆိုတာကနှာသီးပြားကိုလေလေးနဲ့နှာကောင်းဖျားလေးကိုထိသွားတာလေးကိုထိတယ်သိတယ်ထွက်တဲ့ကံမှလည်းပဲလေလေးကနှာပြားလေးကိုထိသွားတယ်အဲ့ဒါလေးကိုထိတယ်သိတယ်အဲ့ဒီလိုထိတယ်သိတယ် ရှုမှတ်နေတာသို့မဟုတ်ဝင်လေတိထွက်လေတိဓမ္မဒါလေးကိုဝင်လေထိသွားတာထွက်လေထိသွားတာဒါလေးကို ရှုမှတ်နေတာလည်းပဲနာသီးပြားရဲ့ထိမှုသိမှုနေရာလေးကိုစိုက်ပြီးရှုတာဖြစ်တဲ့အတွက်ကိုယ်မူရာရှုမှတ်တာကိုယ်မူရာရှုမှတ်တာဖြစ်တဲ့အတွက်ကာယ ानु ပသနာတတိပဋ္ဌာန်ဒါဝင်လေထွက်လေရဲ့ထိသိမှုလေးရှုတာလည်းပဲဘာနုပသနာလဲကာယ ानु ပသနာဒါတတိပဋ္ဌာန်နဲ့ပြောရင်ကာယ ानु ပသနာပဲ အခုဘုန်းကြီးတို့ယောဂီများကဒီနှာသီးပြားကဝင်လာတဲ့လေလေးသို့သောကထိမှုသိမှုကတော့နှာပြားလေးကနေစောင့်ပြီးတော့ရှူတာနှာခေါင်းပေါက်လေးကစောင့်ရှူတာခုဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကြတော့ဝမ်းပိုင်းနဲ့ချက်တိုင်နေရာလေးကစောင့်ရှူတာနှာသီးပြားကနေလေလေးဝင်လာတယ်ဝမ်းပိုင်းထဲမှာ ဝင်လာတဲ့အခါကာလကြတော့ဒီမှာတွန်းကန်တောင်တင်းလှုပ်ရှားမှုဆိုတဲ့ဝါရောဖွတ်တပါရုပ်လေးအဲဒီမှာတွန်းကန်တောင်တင်းလာတဲ့အခါလေးလေးဝင်လာတာနဲ့တင်းလာတဲ့သဘောလေးလေးထွက်သွားတာနဲ့ယောကျသွားတဲ့သဘောအဲလိုတင်းလာတဲ့သဘောလေးကို ဖောင်းတယ်ယော့သွားတဲ့သဘောလေးကိုပိန်တယ်တဝမ်းဘက်ဆိုတဲ့ကိုယ်အမူအရာကိုရှုတာ ဖြစ်တဲ့အတွက်ဗန္ဓုပတနာလေကာယ ानु ပတနာဒါဖောင်းတာပိန်တာလေးရှုနေတာကာယ ानु ပတနာ

အင်္ဂမင်္ဂနုတာရိနာဝါယောဆိုတာအင်္ဂကြီးငယ်တွေထဲမှာသွားလာနေတာအဲ့ဒီထဲမှာဘုန်းကြီးတို့အခုဖောင်းမှုပိန်မှုလေးဟာဒီအာနာပါနဆိုတဲ့အတ္တတပတ္တတဝါယောတမကင်းမှုပေါ့ဝင်လေလေးဝင်လာမှဝမ်းဘိုက်ကလေးတင်းသွားတယ်ထွက်လေလေးထွက်သွားမှဝမ်းဘိုက်ကလေးပြော့ကျသွားတယ်ဆိုတော့ဒီမှာဝင်လေဝင်လာနဲ့ထွက်လေထွက်တာနဲ့လုံးဝမကင်းဘူးအကြောင်းမကင်းဘူးပေါ့ဖောင်းနဲ့ပိန်နေလို့ရှုနေတာဝင်လေထွက်လေရဲ့အကြောင်းမကင်းဘူးသို့တော့ ရှုတဲ့အခါမှာကြတော့ဘုန်းကြီးတို့ယောဂီများရှုတာကဝင်လေဝင်လာတဲ့လေကိုရှုတာမဟုတ်ထွက်သွားတဲ့လေလေးကိုရှုတာမဟုတ်ဝမ်းပိုင်းနေရာလေးတစ်ခုကိုသာစိုက်ရှုတာတင်းလာတာနဲ့ယော့သွားတာတင်းလာတာနဲ့ယော့သွားတာဒါကိုရှုတာဖြစ်တဲ့အတွက်ကိုယ်စီတရားဝါယောဓာဖြစ်တယ်။ဘာဝါယောဓာလဲ။ကိုယ်စီတရားဝါယော။အေးကိုယ်စီတရားဝါယောဝမ်းပိုင်းအတွင်းမှာရှိတဲ့လေပေါ့။ နှာသီးပြားကဝင်လာတဲ့လေလေးကဝမ်းပိုက်မှာရှိတဲ့လေလေးကိုတွန်းလိုက်တယ်တွန်းလိုက်တဲ့ခါကျတော့ဟိုမှာဝမ်းပိုက်ထဲမှာရှိတဲ့လေလေးကတင်းကသွားတယ်အဲဒီမှာနှာသီးပြားကလေလေးကနှာပြားကနေပြန်ထွက်သွားတဲ့ခါကျတော့ဝမ်းပိုက်ထဲမှာရှိတဲ့လေလေးကယော့ကျသွားတယ်အဲ့ဒါလေးကိုပိန်နေဖောင်းနေဒါလေးကိုရှုနေတယ်အဲ့ဒါကြောင့်မို့ကုသီတရားဝါယောဓာတ်ထဲမှာထည့်ပြီးတော့ရှုရကုသီတရားဝါယောဓာတ်လို့ဘုန်းကြီးတို့ပြောရတယ်ဒါကြောင့် ဒီဝါယောဓာတ်ရဲ့သဘောပဲရှုတာပါနှာသီးပြားရဲ့ဝင်လေထွက်လေဆိုတာလဲဝါယောဓာတ်ပဲဖောင်းနာပိန်နာလေးရှုတာလဲဗာဓာတ်လဲအေးဝါယောဓာတ်ကြီးတွေပဲရှုတာကိုဝါယောဓာတ်လေးပဲရှုနေတာဘုန်းကြီးတို့ယောဂီများအဲ့ဒီသဘောလေးကိုသေချာမြင်အောင်ရှုနေရတယ်အဲ့ဒါရှုနေတာကိုမူရာကိုရှုတာ ဖြစ်တဲ့အတွက်ကာယ ानु ပတနာဘာ ानु ပတနာလဲကာယ ानु ပတနာတတိပဋ္ဌာ ဒီတိုင်းယောဂီကညွှန်ကြားတဲ့အတိုင်းဖောက်မှုပင်မှုလေးကို ရှုနေတယ်ရှုစိတ်ကလေးကအဲ့ဒီပုံမှာတီးနေအောင်ရှုနေတယ်ဖောင်းကိုင်းမှာဖောင်းနေပိန်ကိုင်းမှာပိန်နေရှုနေတယ်သုံးဖို့တင်းကိုင်းမှာတင်းနေယောကိုင်းမှာယောနေဒါလေးကိုရှုနေတယ်အဲ့လိုရှုနေရင်းကနေပြီးတော့မှတဖြည်းဖြည်းဘေးကအာယုံလေးတွေပေါ်လာတတ်တယ်အဲ့ဒီပေါ်လာတဲ့အာယုံလေးတွေကိုရှုရ တခါတရံမှာမိမိနားကအတန်အာယုံလေးတွေပေါ်လာတခါတရံမှာမိမိစိတ်ကအိမ်ကိုတတိရတယ်လုပ်ကိုတတိရတယ်မိသားစုကိုတတိရတယ်အဲဒီလိုတတိရတဲ့စိတ်လေးတွေပေါ်လာရင်လည်းပဲအဲဒီစိတ်ကလေးကိုရောမရှိရဘူးလားကျမ်းလာတဲ့အတန်လေးတွေပြက်ပေါ်လာရင်အတန်လေးတွေရောမရှိရဘူးလားကဲအဲဒီလိုရှုနေရင်ကမိမိရဲ့ခန္ဓာကိုယ်ထိုင်လာတာကြာလာတဲ့အခါကလည်းကြတော့ဟောအောက်ပိုင်းကအလဲပိုင်းကအထက်ပိုင်းက ဝေဒနာလေးတွေမလာဘူးလားဗျာဒီအောက်ပိုင်းကလည်းဝေဒနာလာတာပဲအလယ်ပိုင်းကလည်းဝေဒနာလာတာပဲအထက်ပိုင်းကလည်းဝေဒနာလာတာပဲဘယ်နေရာကပဲပေါ်လာလားပေါ်လာတဲ့ခံစားမှုလေးတွေအဲ့ဒီခံစားမှုလေးကိုယောဂီပုဂ္ဂိုလ်ရှုရတယ်ခံစားမှုလေးရှုတဲ့အခါကလည်းမှကောင်းတဲ့ခံစားမှုရှုတယ်ဆိုးတဲ့ခံစားမှုရှုတယ်အလယ်လက်ခံစားမှုရှုတယ်ခံစားမှု၃မျိုးဘယ်နှမျိုးတယ်လဲ၃မျိုးပါ အဲ့ဒီသုံးမျိုးကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒုက္ခံဝဝေဒနာဝေရိယမန္တောဒုက္ခံဝေဒနာဝေရိယမိတိပသနာတိဒုက္ခံဝဝေဒနာဝေရိယမန္တောဒုက္ခံဝေဒနာဝေရိယမိတိပသနာတိအာရုကမတုခံဝဝေဒနာဝေရိယမန္တောအာရုကမတုခံဝဝေဒနာဝေရိယမိတိပသနာတိချမ်းသာတဲ့ခံစားမှုလေးဖြစ်လာရင်အဲ့ဒီခံစားမှုလေးရှုတဲ့ချမ်းသာတယ်ချမ်းသာတယ်ကောင်းတယ်ကောင်း တရားဤပြည့်ဝနေတဲ့ပုဂ္ဂိုလ်ပေါ့တမာရီတွေထက်တန်အကောင်းစွာရနေတဲ့ပုဂ္ဂိုလ်ဆိုရင်တော့တရားထိုင်ပြီးရှုမှတ်နေရတာအာယုမစိတ်လေးမြဲလာတဲ့အခါကျတော့ကိုယ်ရဲ့စိတ်ထဲမှာချမ်းသာသလားဆင်းရဲသလားဗျာချမ်းသာတယ်ဒါတမာရီတွေအကောင်းထက်တန်စွာရတဲ့ပုဂ္ဂိုလ်ကိုပြောတာစပြီးတော့အခုမှတမာရီထူထောင်စားပုဂ္ဂိုလ်ပေါ့စိတ်တည်ငြိမ်မှုရအောင်မနှဲကြိုးစားနေရတယ်နိဝရဏတရားတွေကင်းအောင်မနှဲကြိုးစားနေရတယ် ကာမေသန္တာနိဝရဏမိသားစုနဲ့စတဲ့ဒီမှာစိတ်တွေဖြစ်နေတယ်ဗျာပါဒနိဝရဏစိတ်ဆိုးစိတ်ပြတ်မှုဆိုတဲ့နိဝရဏတရားတွေဗုဒ္ဓိသကုက္ကုသနိဝရဏပြန့်လွင့်ပူပန်မှုဆိုတဲ့နိဝရဏတရားတွေထိဏမိတ်ဒနိဝရဏအိချင်းငိုင်မြင်းမှုဆိုတဲ့နိဝရဏတရားတွေဗုဒ္ဓိသကုက္ကုသနိဝရဏအဲဝိသိကိစ္စနိဝရဏမိမိတို့ယုံမှားမှုဆိုတဲ့နိဝရဏတရားတွေ အဲ့ဒီ၅ပါးတပါးပါမိမိတို့ဝင်နေပြီဆိုရင် ရှုမှတ်လို့ရသေးလားမရရင်စိတ်တည်ငြိမ်မှုတမာရီရောဖြစ်ပါမလားအဲ့လိုတမာရီမှမဖြစ်ရင်ကိုယ်စိတ်ဤငြိမ်အေးမှုဆိုတာရော ရနိုင်ပါမလားဒီဒီတော့ဘုန်းကြီးတို့ယောဂီများတရားရှုမှတ်ပြီဆိုရင်ဒီနိဝရဏတရားတွေလက်ခံရမှာလားပယ်ရမှာလားပယ်ရမှာပါပယ်ရမှာနော် မိမိရဲ့ဒီမှာရှုမှတ်နေစဉ်မှာအဲ့ဒီအိမ်စိတ်တွေပေါ်လာရင်လည်းအဲ့ဒီအိမ်စိတ်တွေကို ရှုမှတ်ပြီးတော့ပယ်လိုက်တတိယရင်တတိယရင်တတိယရင်သုံးဖို့စိတ်လေးထွက်သွားရင်ထွက်တယ်ထွက်တယ်တွေးရင်လည်းတွေးတယ်တွေးတယ်ရှုမှတ်ပြီးပယ်လိုက်အဲ့ဒီလိုစိတ်ကလေးတွေယောဂီပုဂ္ဂိုလ်ဟာစပြီးတော့အာထုဆမှာဒီစိတ်ကို ထွက်သွားတာကို မသိတာများစိတ်ထွက်သွားလို့ထွက်သွားမှကိုမသိတော့ဘူး အဲ့ဒီမသိတဲ့ပုဂ္ဂိုလ်ဟာဒီတဏှာကြီးထိုင်ပြီးရှုမှတ်တဲ့အခါမှာတခါတည်းဟာ56မိနစ်လောက်ဟာအပြင်ကိုရောက်သွားတယ်ဘယ်လောက်ရောက်သွားလဲမှတ်ချင်ညာကြံသေးလားတမိနစ်ကဥချတာလေးချန်တာ56မိနစ်လောက်အဲ့ဒီပုဂ္ဂိုလ်ကကိုယ်စိတ်ကိုထွက်လို့ထွက်မှန်းကိုမသိဘူးဘယ်ချိန်မှမသိလဲဆိုတော့ဟိုဘက်ကကြီးစီခောက်တရန်ဆိုတော့အဲ့ကြသိလာပြီ အဲ့ဒီကြတော့မှသိလာပြီဆိုရင်ဒါစိတ်ထွက်သွားတာခဏလေးလားအကြာကြီးလားအကြာကြီးပါဗျာဒီလိုဆိုရင်သူ့မှာတတိရှိသလားမရှိဘူးလားမရှိပါဘူးလုံးဝတတိလွတ်နေတယ်တတိလွတ်နေတဲ့အချိန်ဘာတတိဘာတမာရီမှမဖြစ်တော့ဘာမှမှတ်ချက်လည်းမမှတ်နိုင်တော့နောက်ဒုတိယစိတ်ထွက်နေစဉ်မှသိတာတနေရာမှာရောက်သွားတဲ့အချိန်မှသိတယ်တနေရာတူတယောက်နဲ့စကားပြောနေတယ်တွေ့နေတယ်ဒီချိန်မှသိသွား အဲ့လိုသိလာပြီဆိုရင်ဒီပုဂ္ဂိုလ်ဟာတတိလေးအထိုက်လျောက်ကောင်းလာပြီတတိလေးရှိလာပြီဟိုးစောစောကလိုအချိန်နာရီကြာမြင့်စွာ မျောပြီးတော့မနေတော့သူဟာတနေရာရောက်သွားတဲ့အချိန်လေးမှာသိတယ်ဒုတိယနဲ့တွေ့တဲ့အချိန်လေးမှာသိတယ်အဲ့လိုသိလိုက်တာနဲ့တပြိုင်တည်းတည်းစိတ်လေးထွက်သွားတာကိုသိလိုက်တာနဲ့တပြိုင်တည်းတည်းဒီစိတ်လေးကတခါတရံမှာမှတ်ချိန်တောင်မရဘူးခန္ဓာပြန်ရောက်လာ အဲ့ဒီခါမှာပင်နဲ့ကမ္မထန်လေးပြန်ရှုတယ်ဖောင်းတယ်ဖိနေဖောင်းတယ်ဖိနေပြန်ရှုတယ်အဲ့ဒါကြတော့ဒီစိတ်ကလေးဟာဒီပုဂ္ဂိုလ်ဟာအကြာကြီးမျောပြီးတော့မနေတော့ဘူးဒီကတတိလေးရှိလာတဲ့အတွက်ကြောင့်တတိလေးအထိုက်လျောက်ဖြစ်လာပြီဖြစ်တဲ့အတွက်ကြောင့်သိလာပြီစိတ်ထွက်ရင်ထွက်မှန်သိသွားပြီအဲ့လိုထွက်မှန်သိလာပြီဆိုရင်ဒီယောဂီဟာရှုမှတ်မှုတတိတရားတွေတိုးတက်လာတာလားဆုပ်ယုပ်သွားတာလား တွတ်တက်လာစိတ်တွေထွက်လို့ထွင်မှန်းသိလာပြီဆိုရင်ဒီပုဂ္ဂိုလ်တတိကောင်းလာပြီတွတ်တက်လာပြီတချို့ကစိတ်တွေထွက်တာငါစိတ်တွေထွက်လိုက်တာအများကြီးထွက်တယ်ဆိုတာမျိုးနဲ့စိတ်တရားမတက်ဘူးလို့ထင်တာမဟုတ်ဘူးတရားတက်လာပြီဘာတရားတွေလဲဆိုတတိတရားတွေတက်လာပြီအဲဒီကနေဆက်ပြီးတော့ကြိုးစားရှုနေပါရှုရင်းရှုရင်းနဲ့တတိအားလဲကောင်းလာရောစိတ်ထွက်တာကိုချက်ချင်းသိလိုက်တယ်ထွက်ရင်ထွက်မှန်းချက်ချင်းသိလိုက်တယ် အဲ့လိုချက်ချင်းသိလိုက်တယ်ဆိုရင်ဒီစိတ်ကလေးကရှေ့တိုးလို့ရသေးလားမရတော့ဒီစိတ်ကလေးကချက်ချင်းပြန်ပြီးတော့ခန္ဓာမှာပဲပြန်ပြန်ပြီးမြဲသွားဥမာအဖြစ်မိမိတို့အိမ်မှာသာသမီလေးတွေကြည်သက်ရွယ်တွေဆိုတော့မြီးလေးတွေပေါ့ဟိုကမိဘတွေကအလုတ်သွားတယ်ကိုကအိမ်မှာမြီးလေးတွေထင်းရထင်းရတဲ့ကမြီးကဆော့တယ်အပြင်မှာအိမ်ပြင်ထွက်ပြီးဆော့ကျင်ဒါပေမဲ့အိမ်ပြင်မှာထွက်သွားရင်အန္တရာယ်များတယ် အန္တရာယ်များတော့စောင့်ရှောက်ရတဲ့အခါမှာသူ့ကိုမထွက်စီခြင်းတော့မထွက်နဲ့နော်ဒီနိုင်ငံမှာတော့ချော့တာလားဆိုတော့ဒီနိုင်ငံနဲ့တော့တိတိဒီပုံဒီဥပမာ သိမကောင်းဘုန်းကြီးတို့မြန်မာနိုင်ငံပေါ့မြန်မာနိုင်ငံမှာဆိုရင်တော့ဗာလဲဆိုရင်မန်လိုက်မဲလိုက်တာလေဒီနိုင်ငံကမန်လို့မဲလို့မှမရပဲဟုတ်လားအဲ့တော့ဟိုနိုင်ငံမှာတော့မန်လိုက်မဲလိုက်တာပဲအဲ့တော့မန်လိုက်မဲလိုက်တာဆိုတော့မိဘဖြစ်တဲ့ပုဂ္ဂိုလ်ကအပြင်မထွက်နဲ့နော်ပြောတာလေထွက်သွားရင်လာခဲ့လာခဲ့ပြန်ဝင်ခဲ့ပြန်ဝင်ခဲ့ တင်းပြန်ဝင်ခံလိုက်တယ်။ပြန်ဝင်ပြီးတော့နေတယ်မိဘကလှုပ်ရှားရှိတာလေးလုပ်နေတယ်။ဟိုကလေးကအပြင်မဲ့ထွက်ဆော်ကျင်တာဆိုတော့အဲ့ဒါမိဘအလစ်ကိုပဲစောင့်ပြီးတော့ဒီကထွက်လိုက်တယ်။အဲထွက်လိုက်ကရှိသေးတယ်မိဘကဟိုမှာထွက်သွားလို့တနေရာမှာရောက်ကရှိသေးဘူး။ဘာလို့တာလို့ဘာလို့ထွက်တာလို့ပြန်လာခဲ့ဟိုမှာနေလေးပူးနေတယ်။သုံးမမိုးတွေရွာနေတယ်ပေါ့။အဲ့ဒီမှာပြန်ပြီးသွင်းတယ်။ကလေးကအပြင်မဲ့ထွက်ချင်တယ်ထွက်ချင်တဲ့ကမိဘအလစ်ကိုချောင်းရတယ်မိဘအလစ်ကိုချောင်းတဲ့အခါကျတော့မိဘလည်းလစ်သွားပြီဆိုပြီးသူကလည်းထွက်မယ်လို့လို့လိုက်မိဘက သူ့အာယုံဆိုင်ဂရုဆိုင်နေတာဆိုတော့ပြန်ပြီးချက်ချင်းကြည့်လိုက်တာနဲ့ပြတ်သွားမလို့လဲဆိုရင်အဲ့ဒါလှမ်းပြီးတော့အတန်လေးပြလိုက်တာနဲ့ပြန်ဝင်တယ်နောက်တစ်ခါထွက်မဲ့ကြံလိုက်မိဘစီကြည့်လိုက်မိဘကပြန်ကြည့်လိုက်တွေးလိုက်ဆိုတော့ကလေးကအပြင်းကိုမထွက်ရတော့ဘူးအတွင်းမှာပဲခုန်နေတာအဲ့ဒီလိုပဲဒီစိတ်ကလေးဟာတတိမြဲလာရင်အပြင်ထွက်လို့ရသေးလားတတိမမြဲသေးရင်စိတ်ကဘာဖြစ်မလဲအပြင်ကိုထွက်နေတာပဲ တရားမှုကျောင်းဆရာမတရားပါဒီကျောင်းသားသူ့ကျောင်းသူကျောင်းသားလေးတွေကိုဒီလိုပဲစာသင်နေရင်ကအပြင်မထွက်ဖို့မဆော့ဖို့တတိပေးတဲ့ကံမှာဆရာမကသူ့ဟာသူဂိမ်းဆော့နေတယ်ဥမာသူ့ဟာကိုကလန်ကစားနေတယ်ဆိုရင်ဂယုမဆိုင်ရင်ကလေးတွေကလည်းဆော့မှာအဲတော့ဂယုဆိုင်ပြီးတော့ပြောလာတဲ့အခါကျတော့ဆရာမဂယုဆိုင်လေကျောင်းသားကမလုပ်ရဲလေဆရာမဂယုဆိုင်လေကျောင်းသားမလုပ်ရဲလေမထွက်ရဲလေလို့ပဲဒီတိုင်းပဲတရားရှုမှတ်တဲ့ပုဂ္ဂိုလ်ဟာတတိကိုလွတ်တန်းလို့ရှိရင်တော့စိတ်တွေကဘာဖြစ်မှလဲထွက်နေမှာပဲ တတိလေးကိုစိုက်ပြီးတော့မိမိရှုမှတ်ရအာယုံပေါ်မှာအထူးဝရိယစိုက်ပြီးတော့ရှုမှတ်နေတယ်ဆိုရင်ဒီစိတ်ကလေးထွက်လို့ရသေးလားတကယ်လို့ထွက်လိုက်တာနဲ့တပြိုင်တည်းတတိရှိနေတော့ချက်ချင်းချက်ချင်းမသိဘူးလားချက်ချင်းသိတော့ထွက်ခွင့်ကိုမရတော့အဲ့လိုထွက်ခွင့်မရတဲ့အခါကလာကြတော့မှရှုမှတ်တဲ့အာယုံပေါ်မှာ ရှုစိတ်ကလေးကအဲ့ဒီကြမ်းမှမြဲသွားတာရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးမြဲသွားပြီဆိုတဲ့အခါကလာကြတော့ယောဂီပုဂ္ဂိုလ်မှာ စိတ်တွေကလည်းဘယ်မှမထွက်တော့ဝေဒနာတွေဆိုတာလည်းပဲသိပြီးတော့ဒီနေ့ရှားရှားမရှိဘူးရှိတဲ့ဟာဝေဒနာကိုလည်းပဲဒီမှာတတိကပြီးရှုမှတ်နိုင်နေတာဆိုတော့အဲ့ဒီအချိန်လေးမှာယောဂီပုဂ္ဂိုလ်ဟာကိုရောစိတ်ရောအေးချမ်းမှုတွေငြိမ်းအေးမှုတွေရသလားမရဘူးလားအဲအဲ့ဒီလိုတမာတိရပြီဆိုတဲ့ပုဂ္ဂိုလ်မှသာဒီမှာချမ်းသာတဲ့ဒုက္ခဝေဒနာဆိုတာခံစားရတယ် အဲ့ဒီလိုမရသေးဘူးဆိုရင်ကတော့ယောဂီပုဂ္ဂိုလ်ဟာစိတ်တွေကလည်းထွက်ခန္ဓာကိုယ်ကလည်းဖောက်ပြန်ဆင်းရဲအဲ့လိုခန္ဓာကိုယ်ကလည်းပဲဟိုနေရာကပူလိုက်ဒီနေရာကနားလိုက်ဟိုနေရာကညောင်းလိုက်ဒီနေရာကခိုက်ခဲလိုက်တောင့်တင်းလိုက်အဲ့ဒီလိုခံခဲ့တဲ့ဝေဒနာတွေကဒုက္ခဝေဒနာခေါ်တယ်။ဘာဝေဒနာခေါ်လဲ။ဒုက္ခဝေဒနာခေါ်တယ်ခံခဲ့တဲ့ဝေဒနာ။အဲ့ဒီလိုဒုက္ခဝေဒနာပေါ်ရင်အဲ့ဒီဒုက္ခဝေဒနာကိုဘုန်းကြီးတို့ယောဂီများက ဆင်းရဲရင်ဆင်းရဲတယ်သို့မဟုတ်နာရင်နာတယ်သို့မဟုတ်ပူရင်ပူတယ်ညောင်းရင်ညောင်းတယ်အခန့်ခဲရင်အခန့်ခဲတယ်လို့ရှုရမယ်ဒါကြောင့်မို့ဒုက္ခံဝဝေဒနာဝေရယာမိတိပါဇာနာတိဆင်းရဲတဲ့ခံစားမှုလေးဖြစ်ပေါ်ရင်လေအဲ့ဒီဆင်းရဲတဲ့ခံစားမှုလေးကိုရှုတယ်ဒီတော့တရားရှုမှတ်စယောဂီပုဂ္ဂိုလ်မှာအာထုဇယောဂီပုဂ္ဂိုလ်မှာစိတ်ဆူစည်းလို့လည်းမရသေးဘူးတမာတိကလည်းအမကောင်းသေးဘူး အဲဒီလိုဆိုရင် ချမ်းသာတဲ့ဒုက္ခဝေဒနာရင်ဆင်းရဲတဲ့ဒုက္ခဝေဒနာရင်ဒီဝေဒနာနှမျိုးမှာဘယ်ဝေဒနာကပိုပြီးတော့ထင်ရှားနေလဲဒုက္ခဝေဒနာကပိုပြီးတော့ထင်ရှားနေတယ်ဒါအတုဆသမာဓိထူထောင်စာပုဂ္ဂိုလ်မှာတကယ်လို့အဲ့ဒီဒုက္ခဝေဒနာဆင်းရဲတဲ့ဒုက္ခဝေဒနာကထင်ရှားရင်အဲ့ဒီဆင်းရဲတဲ့ဒုက္ခဝေဒနာလေးကိုပဲထက်ခါထက်ခါမရှိရဘူးလားဝေဒနာအနုပတနာ ဝေဒနာဆိုတာခံစားမှုအနုဆိုတာအကျဉ်းချင်းဖန်မှန်ပတ္တနာရှုတာကိုခံစားနေရတာလေးကိုထခါထခါထခါထခါရှုနေတာကိုဝေဒနာနုပတ္တနာဘာနုပတ္တနာလဲဝေဒနာနုပတ္တနာပါအေးဝေဒနာနုပတ္တနာဒီဝေဒနာနုပတ္တနာကို ရှုတဲ့အခါကလမှာတိုက်ရိုက်ဝေဒနာကိုရှုမှတ်ပြီးတော့လွန်မြောက်အောင်အထုတ်တာလည်းရှိတယ် ဒီလိုမဟုတ်လို့ရှိရင်မိမိရဲ့အရှုခံအာယုံကို ပြန်ရှုပြီးတော့ဝေဒနာကိုလွန်မြောက်စေတာလည်းရှိတယ်အရှုခံအာယုံလေးကိုပြန်ရှုပြီးဝေဒနာလွန်မြောက်စေတာလည်းရှိတယ်ဒါကြောင့်မို့ဝေဒနာကိုရှုတဲ့အခါမှာတဲ့စစ်တိုက်တယ်လို့ပဲတဲ့စစ်သားစစ်တိုက်တယ်လို့ပဲစစ်တိုက်တဲ့အခါကလည်းမှသူလဲလက်နဲ့နဲ့ကိုလဲလက်နဲ့နဲ့အဲဒီလိုသူလဲလက်နဲ့ကိုလဲလက်နဲ့နဲ့ဖြစ်တဲ့အတွက်ရင်ဆိုင်တိုက်မယ် ဘယ်လိုတိုက်မှန်လဲနေရင်ဆိုင်တိုက်မှန်ပဲဘာမှကို့မှလည်းလက်နဲ့ပါသားပဲထွက်ပြေးဖို့မလိုဘူးသူနဲ့ကိုယ်နဲ့ရင်ဆိုင်တိုက်မယ်တကယ်လို့သူ့ဘက်ကတက်ရည်ခက်ရည်ပဲဖြစ်စေကောင်းလို့တာလွန်းလို့ဓမ္မမို့လက်နဲ့ကပဲကိုယ့်ရဲ့တာလွန်နေလို့ပဲဖြစ်စေတကယ်လို့သူနဲ့ရင်ဆိုင်တိုက်လို့မိမိမအောင်နိုင်ဘူးဆိုရင်ခြုံခိုတိုက်မယ်ဘယ်လိုတိုက်မှလဲခြုံခိုတိုက်မယ် မိမိခြုံခိုပြီးတော့တိုက်ရင်ဒီမှာအလင်းအငိုက်မှာပြန်ပြီးထွက်တိုက်လိုက်အဲသူတို့ကပြန်တိုက်ရင်မိမိခြုံနဲ့ဝင်ခိုနေလိုက်အလင်းငိုက်လေးမှာပြန်ပြန်တိုက်လိုက်အဲဒီလိုတိုက်ရင်ကနေလည်းပဲတခါတည်းအောင်ပွဲမရဘူးလားအောင်ပွဲရတာရှိတယ်အဲလိုခြုံခိုပြီးတော့တိုက်ပေမယ်လို့လည်းပဲဘလို့မှသူ့ကိုမနိုင်နိုင်တော့ဘူးမလွန်မြောက်နိုင်ဘူးထင်ရင်ဘုန်းကြီးတို့အောင်မြင်စွာစုတ်ခွာဘယ်လိုစုတ်ခွာမှာလဲ အောင်မြင်စွာဆုတ်ခွာမယ်ဆိုတာရှုမှတ်မှုလေးနဲ့အမှတ်တတိမလွတ်ဘူးတတိမလွတ်ဘဲနဲ့မိမိဒီမှာဟိုအောင်မြင်စွာ ဆုတ်ခွာတယ်ဆိုတာဟိုကအကြဆုံးမရှိပဲတကယ်လို့ရှိရင်လည်းပဲအကြဆုံးနည်းနိုင်တယ်များနည်းနည်းနဲ့ဆုတ်ခွာတာကို အောင်မြင်စွာဆုတ်ခွာတယ်လို့ခေါ်တယ်အခုဒီမှာတရားရှုမှတ်တဲ့ယောဂီပုဂ္ဂိုလ်ဟာဝေဒနာတစ်ခုဖြစ်ပေါ်လာပြီဆိုရင်အဲ့ဒီဖြစ်ပေါ်လာတဲ့ဝေဒနာကိုစောစောကပြောတဲ့ရင်ဆိုင်တိုက်တယ်လို့ရင်ဆိုင်ရှုမှတ်မယ် သူကလည်းဝေဒနာကိုယ်ကလည်းယောဂီဝေဒနာဆိုတာခန္ဓာရှိရင်ပေါ်မှာပဲဝေဒနာဆိုတာဘာလဲခန္ဓာရှိရင်ပေါ်မှာပါအေးခန္ဓာရှိရင်ဝေဒနာရှိတယ်ခန္ဓာရှိနေတဲ့ပုဂ္ဂိုလ်တိုင်းဝေဒနာရှိနေတာပဲမြတ်စွာဘုရားယဟန္တာအရှင်မြတ်ဒီကိလေသာကင်းတော်မူတဲ့ပုဂ္ဂိုလ်တွေတောင်ခန္ဓာရှိတဲ့အတွက်ဝေဒနာမရှိဘူးလား စေတသိကဒုက္ခတဲ့ကာယိကဒုက္ခတဲ့ဒုက္ခနှမျိုးရှိတယ်ဘုရားယန္တာများမှာစေတသိကဒုက္ခစိတ်ကြောင့်ဖြစ်တဲ့ဒုက္ခမရှိတော့ဘူးဘုန်းကြီးတို့ရောဘုန်းကြီးတို့ယောဂီများရောပုထုဇဉ်တွေဖြစ်တဲ့အတွက်စိတ်ထဲမှာကိုယ်အလိုမကျကိုယ်လိုချင်တာမပြည့်စုံကိုယ်မလိုချင်တာပြည့်စုံစိတ်တွေချမ်းသာမလားဆင်းရဲမလားစိတ်ဒုက္ခတွေမရှိဘူးလားသားကြောင့်ဒုက္ခသမီးကြောင့်ဒုက္ခပစ္စည်းကြောင့်ဒုက္ခဇနီးကြောင့်ဒုက္ခခင်မွန်းကြောင့်ဒုက္ခယာရုအာနာကြောင့်ဒုက္ခဒုက္ခတွေအများကြီးပဲ အဲ့ဒီဒုက္ခတွေအများကြီးတဲ့မှာဟောမြတ်စွာဘုရားနဲ့ယဟန္တာတွေမှာဒါတွေအကုန်လုံးလုံးဝပယ်ပြီးသားစရတိကဒုက္ခစိတ်ကြောင့်ဖြစ်တဲ့ဒုက္ခတွေမရှိတော့အလုံးကင်းနေသို့တော့ခန္ဓာရှိနေတဲ့အတွက်ကြောင့်ဘုရားယဟန္တာတွေရောကာယကဒုက္ခမရှိဘူးလားဣရိယာပုမြအောင် ထိုင်ပေးရတယ်ရပ်ပေးရတယ်စဉ္ညာလျှောက်ပေးရတယ်လျှောက်ဆက်ပေးရတယ်မျိုးစုံဒါကာယကဒုက္ခတွေကိုဖြေပြောင်းနေတာ ဒါကြောင့်မို့ဘုရားယန္တာတောင်မှာဒီဒုက္ခဝေဒနာတွေခန္ဓာရှိတဲ့အတွက်ဝေဒနာတွေရှိသေးရင်ဘုန်းကြီးတို့ပုထုဇဉ်တွေမှာဝေဒနာတွေမရှိဘူးလားများတချို့ပုဂ္ဂိုလ်ကပြောကြတယ်ကိုကိုကိုထင်ကြီးပြီးတော့ဝေဒနာတွေကုန်ပြီဝေဒနာတွေကုန်ပြီဝေဒနာချွတ်သွားပြီပြောကြတယ်ဘုရားယန္တာမှာမကုန်ရင်ယောဂီများရောကုန်နိုင်ပါမလားမကုန်နိုင်ဘူးဝေဒနာရှိနေတာပဲ အခုယောဂီရဲ့ရှုမှတ်အားကောင်းလို့တတိယတမာရီအားကောင်းလို့အခုဝေဒနာကိုတက်ရဲ့ရှုမှတ်ပြီးတော့ဝေဒနာကုံဆုံးချုပ်ပြောက်သွားတယ်ဟုတ်တယ်ဝေဒနာတွေရှုမှတ်ရင်ချုပ်ပြောက်နိုင်တယ်သို့တော့ဒီတစ်ချိန်ဒီဝေဒနာကိုလွန်မြောက်အောင်ရှုမှတ်နိုင်ပေမဲ့ဒီနေရာဒီနေရာလေးပဲရှုမှတ်လို့ပြောက်တာလေဟိုတနေရာမှာရောမရှိဘူးလားရှိနေတာပဲဒီတစ်ထိုင်မှာချုပ်ပြောက်အောင် ရှုနိုင်တယ်ဝေဒနာလွန်မြောက်သွားတယ်ဆိုနောက်တစ်ထိုင်မှာကျတော့နောက်တစ်မျိုးမပေါ်ဘူးလားပေါ်ပါတယ်ပေါ်တာပဲဒါကြောင့်မို့ ဝေဒနာဟာဘယ်တော့မှမကုန်ပါဘူးတကယ်လို့ခုဒီမှာဆင်းရဲတဲ့ဒုက္ခဝေဒနာတစ်ခုကိုလွန်မြောက်အောင်ရှုနိုင်သွားပြီဆိုရင်လည်းပဲဆင်းရဲတာလွန်မြောက်သွားတဲ့အတွက်ကြောင့်ကိုရောစိတ်ရောမချမ်းသာဘူးလားချမ်းသာပါဘူးအဲ့ဒီချမ်းသာတာကရောဝေဒနာမဟုတ်ဘူးလားဒါဒုက္ခဝေဒနာပဲဘယ်မလဲဝေဒနာကုန်ပြီဝေဒနာချုပ်သွားပြီဆိုတဲ့ပုဂ္ဂိုလ်ရဲ့ဝေဒနာတွေကဒီမှာပေါ်နေတာကြီးတယ်ပဲနိအဲတော့ချမ်းသာတဲ့ဒုက္ခဝေဒနာဆင်းရဲတဲ့ဒုက္ခဝေဒနာ သို့တော်စပြီးတော့အတုစတမာတိထူထောင်စစိတ်တည်ငြိမ်မှုတမာတိမဖြစ်သေးတဲ့ပုဂ္ဂိုလ်ဟာဆင်းရဲတဲ့ဒုက္ခဝေဒနာပူတင်ရှားတယ်ပူတင်ရှားတဲ့အတွက်ကြောင့်ဒီဝေဒနာကိုပဲပို့ပြီးတော့ရှုမှတ်ရတယ်။ဒါမှမဟုတ်ဝေဒနာလေးတွေရှုမှတ်တဲ့အခါမှာလည်းပဲစောစောကပြောတဲ့အတိုင်းစစ်တိုက်တဲ့ပုံစံမျိုးတိုက်ရိုက်ရှုမှတ်မယ်။ဘယ်လိုမှရှုမှတ်လို့သူ့ကိုမလွန်မြောက်နိုင်ဘူးတင်ရင်အရှုခံကိုပြန်ရှုမယ်။ဘာကိုပြန်ရှုမှလဲ။အရှုခံဖြစ်တဲ့မိမိရဲ့ဖောင်းမှုပိန်မှုအာယုံလေးကိုပြန်ရှုမယ် နာသီးပြားရဲ့ဝင်လေထွက်လေရှုတဲ့ပုဂ္ဂိုလ်ဆိုဝင်လေထွက်လေလေးပြန်ရှုမယ်။သို့မဟုတ်အထိုင်အထိကိုရှုတဲ့ပုဂ္ဂိုလ်ဆိုအထိုင်အထိလေးပြန်ရှုမယ်။သို့မဟုတ်ရင်ချိုင်းကလှုပ်နေတာလေးရှုတဲ့ပုဂ္ဂိုလ်ဆိုရင်ချိုင်းလှုပ်နေတာလေးရှုမယ်။အချို့ပုဂ္ဂိုလ်ကငယ်လေးကလှုပ်တာရှုတယ်ဆိုရင်ငယ်လေးလှုပ်တာလေးရှုမယ်။ရှုကိုယ့်ရဲ့ရှုခံကိုပြန်ရှု။ကိုယ့်ရဲ့ရှုခံကိုပြန်ရှုနေရင်ကဟိုဝေဒနာလေးကထပ်ပြီးထင်ရှားလာတယ်ဆိုဝေဒနာလေးကိုတစ်ဖက်လှည့်ပြီးပြန်ရှုလိုက်။ဝေဒနာကပိုပြီးတော့တိုးလာတယ်ဆိုရင်ကိုမနိုင်တော့ဘူးဆိုရင်ကိုရှုခံပြန်ရှုလိုက်။ အဲ့ဒီလိုအပြန်အလှန်ရှုရတယ်ကြီးများအစာကြည့်တယ်လို့တဲ့ခွန်ကြီးတို့မြန်မာနိုင်ငံကကြီးပေါ့နော်ဒီနိုင်ငံကကြီးတွေကတော့သိပြီးတော့ဟောမလို့မြန်မာနိုင်ငံကကြီးကတော့အစာတစ်ခုကိုတွေ့ပြီဆိုရင်ရန်သူကို ပြန်ပြီးတော့မကြည့်ဘူးလားအစာတစ်ခုတွေ့တာနဲ့ချက်ချင်းထိုးပြီးတော့အဲ့ဒီအစာကိုမတော့ဘူးရန်သူကိုကြည့်လိုက်တယ်နောက်ပြီးတော့အစာကိုပြန်ကြည့်တယ်ရန်သူကိုကြည့်လိုက်တယ်အစာကိုပြန်ကြည့်တယ်အဲ့လိုအပြန်အလှန်ကြည့်ပြီးတော့မှ ရန်သူကိုအန္တရာယ်မရှိတော့ဘူးဆိုမှထိုးတုတ်လိုက်တယ်အဲ့ဒီလိုပဲယောဂီပုဂ္ဂိုလ်ဟာလည်းပဲဒီတိုင်းပဲဝေဒနာကိုကြည်လိုက်ရှုလိုက်မိမိရဲ့အရှုခံလေးကိုပြန်ရှုလိုက်ဝေဒနာကိုရှုလိုက်အရှုခံကိုပြန်ရှုလိုက်အရှုခံအာယုံပေါ်မှာရှုစိတ်လေးဆွဲမြဲစွာကတ်တည်သွားပြီဆိုရင်ဝေဒနာတွေတတိတောင်းမရတော့ဝေဒနာတွေရှိလို့ရှိမှန်းလည်းမသိတော့အဲ့ဒီချိန်မှာဝေဒနာတွေလွန်မြောက်နေတယ်ရှုခံအာယုံပေါ်မှာရှုစိတ်လေးမြဲသွားတယ်အဲ့ဒီလိုဝေဒနာကိုဒီလို ပြန်ပြီးတော့အရှုခံပြန်ရှုပြီးတော့ဝေဒနာကိုလွန်မြောက်စေရတာလည်းတစ်မျိုးရှိတယ်။အဲလိုရှုမှတ်လို့ဝေဒနာကပိုပိုပြီးပြင်းထန်လို့ကိုလုံးဝသိမခံနိုင်တော့ဘူး။မခံစားနိုင်တော့ဘူးဆိုရင်ကိုအရှုံးပေးရတော့မယ်။အဲ့ဒီအခါမှာသောသောကပြောတယ်အောင်မြင်စွာဆုတ်ခွာခြင်းဆိုတာလို့အမှတ်တတိနဲ့ပြောင်းပါအမှတ်တတိနဲ့ရွှေ့ပါအမှတ်တတိနဲ့ပြုပြင်ပါရှုမှတ်မှုလေးနဲ့ကိုကပြောင်းကျင်တဲ့စိတ်ကလေးဖြစ်ပေါ်လာရင်ပြောင်းကျင်တယ်ပြောင်းကျင်တယ်ရွှေ့ကျင်ရင်ရွှေ့ကျင်တယ်ရွှေ့ကျင်တယ် ခြေတော်လေးလှုပ်တော့လှုပ်တယ်လှုပ်တယ်ခြေတော်လေးမတော့မတယ်မတယ်ခြေတော်လေးရွှေ့တော့ရွှေ့တယ်ရွှေ့တယ်အဲလိုအမတတိနဲ့ရွှေ့နေတာဖြစ်တဲ့အတွက်တမာရီပြက်သလားမပြက်ဘူးလားတမာရီမပြက်တဲ့အတွက်ကြောင့်မို့အဲ့ဒီမှာဒါအမတတိလေးနဲ့ဆိုခွာခြင်းဆိုတာတမာရီမပြက်ဘူးအောင်မြင်တယ်အမှတ်ကလေးနဲ့ရွှေ့တယ်ရွှေ့ပြီးပြီဆိုရင်မိမိအရှုခံကိုပြန်ရှုဩတမာတိချင်းဆက်အမှတ်ချင်းဆက်နေတဲ့အတွက်ကြောင့်တမာတိချင်းရောမဆက်ဘူးလား ေတမာရီချင်းဆက်လို့အားကောင်းလာပြီဆိုရင်ယုံနာဖြစ်ဖြစ်သိတဲ့ဝိပဿနာဉာဏ်နဲ့မပေါ်နိုင်ဘူးလားဗျာဝိပဿနာဉာဏ်နဲ့ပေါ်လာတာဒါဘုန်းကြီးတို့အခုယောဂီများကိုဒါဝေဒနာလေးရှုမှတ်ပုံဘုန်းကြီးကူဒီနေ့ဟောနေတာက ရှုမှတ်ပုံလေးတွေပြောနေတာနော်ဒါရှုမှတ်ပုံလေးတွေကြီးတွေပြောနေတယ်နောက်ပြီးတော့ဝေဒနာကို ရှုတဲ့အခါမှာစပြီးတော့အာထုဆပုဂ္ဂိုလ်ဟာတခါတည်းရမှာဝေဒနာကိုပျောက်ခြင်းနဲ့လောဘစိတ်ဥစည်းဥစည်းပြီးတော့ရှုတတ်တယ် အဲလိုပြောက်ခြင်းနဲ့လောဘစိတ်ကြီးဥစည်းပြီးတော့ရှုနေပြီဆိုတဲ့ကောရှုနေမှန်သလားမှားနေသလားမှားနေပြီမိမိတို့ရှုတဲ့အခါမှာဝေဒနာရဲ့သဘောကိုသိအောင်သာရှုရမှာပြောက်အောင်ရှုရမှာမဟုတ်ဘူးသိအောင်ရှုရမှာအဲဒီလိုယောဂီကသိအောင်လေးပဲရှုရတယ်ဝေဒနာရဲ့သဘောလေးတေချာစူးစိုက်ပြီးတော့ရှုတေချာကြည့်တေချာစူးစိုက်ရှုရှုတဲ့အခါမှာဝေဒနာလေးပေါ်လာရင်နားတယ်နားတယ်နားတယ်နားတယ်ဒီလိုမဟုတ်ဘူးနော် ူတယ်ပူတယ်အတင်းမှရတာမဟုတ်ဘူးနော်ဖြည်းဖြည်းချင်းတစ်ချက်ချင်းလေးတစ်ချက်ချင်းလေးမှနားတယ်ဆိုရင်တင်ပါကနာရင်နာတာဒူးကနာရင်နာတာလေးတစ်ချက်ဆိုင်နားတယ်ရှုစိတ်ကလေးကအဲ့ဒီနာတဲ့အာယုံလေးပေါ်ရှုကအာယုံလေးပေါ်မှာစိုက်ချသွားနားတယ်ရှုကအာယုံလေးပေါ်မှာစိုက်ချသွားရမယ်ပူတာလေးကိုရှုတယ်ဆိုရင်လည်းအဲ့ဒီပူတဲ့အာယုံလေးပေါ်မှာစိုက်ပြီးတော့စိုက်ချသွားအောင်ရှု့ အဲ့လိုအပုရှုကအာယုံလေးပုံမှာယောဂီရဲ့စုစိတ်ကလေးစိုက်ပြီးတော့ချသွားအောင်ရှုနေတာအဲ့လိုစိုက်ပြီးတော့ချသွားတော့ဒီပုံမှာရှုစိတ်ကလေးကတစ်ချက်မှလိုက်တစ်ချက်တီးသွားလိုက်တစ်ချက်မှလိုက်တစ်ချက်တီးသွားလိုက်တစ်ချက်မှလိုက်တစ်ချက်တီးသွားလိုက်အဲ့ဒီပုံမှာရှုစိတ်ကလေးတီးတီးသွားတာကိုခဏိကသမာဓိခေါ်တယ်။ဘာသမာဓိလဲ။ခဏိကသမာဓိ။အဲ့ဒီမှာခဏိကသမာဓိလေးဖြစ်သွား။ဒီခဏိကသမာဓိလေးဖြစ်သွားတဲ့အခါကျတော့ဒီသမာဓိလေးအားကောင်းမှ တမာရီလေးအားကောင်းလာတဲ့အခါကလည်းကြတော့တစ်ချက်ရှုလိုက်တစ်ချက်ဒီပုံမှာတည်သွားလိုက်တစ်ချက်ရှုလိုက်တစ်ချက်ဒီပုံမှာတည်သွားလိုက်ဆိုတော့စောစောပိုင်းကတော့ရှုတဲ့အခါမှာမိမိရဲ့ဒူးနားတယ်ဆိုရင်လည်းငါဒူးကောင်းကြီးနားနေတယ်ဒူးကောင်းဆိုတဲ့ပညာတရားကြီးပေါ်နေတယ်ပူတဲ့အခါမှာရှုပြန်တော့လေတင်မာပူနေတယ်တင်မာဆိုတဲ့ပညာတရားကြီးရှိနေတယ်အဲ့ဒီပူတာဟာဘာလို့လဲဆိုငါပူနေတယ် နာတာဘယ်လိုလဲဆိုငါနာနေတယ်ငါအနေအချင်းလည်းပဲသိတယ်အခုဒီပုံမှာသေချာဆိုင်ပြီးတော့ရှုဒုနာနေရင်အဲ့ဒီနာတဲ့နေရာလေးဆိုင်ရှုဒီပုံမှာမဆိတ်လေးကတခါတည်းစိုက်ချသွားလိုက်မဆိတ်လေးကစိုက်ချသွားလိုက်တစ်ချက်မှလိုက်တစ်ချက်စိုက်လိုက်တစ်ချက်မှလိုက်တစ်ချက်စိုက်ပြီးတီးသွားလိုက်အဲ့ဒီပုံမှာကြာစီစွာတီလာတဲ့အခါကျတော့ဒူးဆိုတဲ့ပညာတတံပြောက်သွားတယ်။ဘာတတံပြောက်သွားလဲ။ပညာတတံပြောက်ပြီးတော့ဟောပရမန် နာသဘောတက်တက်ပဲသိတော့တယ်။ဘာကိုပဲသိတော့တယ်။နာသဘောလေးပဲသိတော့တယ်။သဘောလေးမှသဘောလေးပဲသိတော့တယ်။တခြားပညာဆိုတဲ့ပုံသဏ္ဍာန်မရှိတော့ဘူး။ပညာဆိုတဲ့ပုံသဏ္ဍာန်ကိုမရှိတော့ဘူး။နာသဘောလေးပဲ။အဲ့ဒီနာနေတာကဘသူလားဘသူနာတာလဲဆိုတော့ငါမဟုတ်ဘူး။နာတတ်တဲ့သဘောကနာနေတာ။ဘာကနာနေတာလဲ။နာတတ်တဲ့သဘောက။ဟေးနာတတ်တဲ့သဘောလေးကနာနေတာငါနာတာမဟုတ်ဘူး။ ငါကခံစားတာရဲ့သိတာရဲ့ဒီမှာကနံတရားလေးကခံစားတာရဲ့သိတာဟိုကနာနေတာလေးကယုတ်ခံစားတာလေးကနာသိနေတာလေးကနာဟောပေါင်းလိုက်တဲ့ကယုံတဲ့နာပဲရှိတယ်ပေါင်းလိုက်တဲ့ကဘာနဲ့ပါပဲရှိတယ်ကဲဝေဒနာလေးရှုရင်းနဲ့အမှန်သိလားအမှားသိလားအမှန်သိပါဗျာအဲ့ဒီတိုင်းသိသွားတရားရှုတဲ့ကအဲ့ဒီတိုင်းလေးသိသွား အဲ့ဒါပုံမှာထက်ခါထက်ခါထက်ခါထက်ခါထက်ခါထက်ခါရှုနေရှုနေတဲ့ခါကလာကြတော့ဒီဝေဒနာလေးဟာလေးပဲသူဟာပေါ်လာလိုက်ရှုလိုက်ဝေဒနာလေးမရှိတော့ပြတ်သွားလိုက်နောက်တစ်ခါဝေဒနာလေးတဏှာပေါ်လာလိုက်ရှုလိုက်ပြတ်သွားလိုက်နောက်တဏှာပေါ်လာလိုက်ရှုလိုက်ပြတ်သွားလိုက်တဏှာပြီးမှတဏှာတဏှာပြီးမှတဏှာရှုစိတ်ကလေးကလည်းတစိတ်ပြီးမှတစိတ်တစိတ်ပြီးမှတစိတ်တစိတ်ပြတ်သွားလိုက်တစိတ်နောက်တစ်ခါအသစ်ဖြစ်ပေါ်လာလိုက် နာရာလေးနဲ့ရှုစိတ်လေးနဲ့အတွဲလိုက်အတွဲလိုက်ပဲ ပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ဖြစ်လာအဲ့လိုသိလာတာမြဲတာသိတာလားမမြဲတာသိတာလားအဲ့ဒီအတိဟာအမှန်သိလားအမှားသိလားအမှန်သိသိတာမူတရားသိတာလားမတရားသိတာလားတကယ်ကိုယုံနံဖြစ်ပျက်ကိုသိချင်ညာနဲ့သိလာတာဒါကြောင့်မို့ဝေဒနာလေးရှူရင်းနဲ့လည်းပဲယုံနံလည်းသိနိုင်တယ်အဖြစ်ပျက်ကိုရောမမြင်နိုင်ဘူးလား မြင်နိုင်တယ်စောစောကဒီမှာကာယ ानु ပတနာကိုယ်မူရရှူရင်းလည်းပဲဒီတိုင်းပဲဖောင်းနာလေးရှူရင်းနဲ့လည်းပဲသူ့ဟာသူတင်းလာတဲ့သဘောဗိညာဉ်လေးရှူရင်းနဲ့လည်းရော့သွားတဲ့သဘောစောစောပိုင်းကတော့ဝမ်းဘက်ကြီးတင်းလာတယ်ဝမ်းဘက်ကြီးပိန်သွားတယ်အဲ့ဒီမှာဝမ်းဘက်ဆိုတဲ့ပြဉ္ညာတံပြောက်ဒီပေါ်မှာစိတ်အနေချလာတဲ့ခါကျတော့ဝမ်းဘက်ဆိုတဲ့တံပြောက်ပြီးတော့တင်းသဘောပဲတည်တယ်ရို့သဘောပဲတည်တယ်အဲ့ဒီတင်းလာတာလည်းပဲငါမဟုတ်ဘူးရော့သွားတာလည်းငါမဟုတ် ဘာတူလဲဆိုတော့ဟောတင်းလာတဲ့သဘောလေးကယုတ်အဲ့ဒီတင်းတာလေးကိုသိတာလေးကနံဟောရော့သွားတဲ့သဘောလေးကယုတ်သိတာလေးကဒါယုံတဲ့နာမယ်ဖောင်းနာပိန်နာလေးရှုလိုက်လေဒီယုံနာမယ်အဲ့ဒီဖောင်းနာလေးရှုရင်လည်းပဲဒီဖောင်းနာလေးကတမာရီအားအားလုံးအားကောင်းလာတဲ့အခါထက်မြက်လာတဲ့အခါကလည်းကြတော့ဖောင်းနာလေးကလည်းဖောင်းပြီးရင်မြဲသလားမမြဲဘူးလားမမြဲပါဘူးပိန်နာလေးကလည်းပိန်ပြီးရင်ဘာဖြစ်သွားတာလဲပြက်သွားတာပဲ ဟောဖောင်းတာလေးကလည်းဖောင်းပြီးပြက်ပိန်တာလေးကလည်းပိန်ပြီးပြက်အဲ့လိုပြက်ပြက်သွားတာကိုမြဲတယ်ခေါ်သလားမမြဲဘူးခေါ်သလားမြဲပါပါကဲဖောင်းတာပိန်တာလေးရှူရင်းနဲ့ရောဖြစ်ပြက်ညံနေမပေါ်နိုင်ဘူးလားပေါ်နိုင်ပါတယ်ဗျာကဲဈင်းညံလျှောက်ပြီးတော့ညံလန်းနေပင်လန်းနေရှူတယ်အဲ့လိုညံလန်းနေပင်လန်းနေရှူရင်းနဲ့လည်းပဲခြေတလန်းလန်းတိုင်းလန်းတိုင်းပထမတော့ကိုယ်ခြေတော့ကြီးပဲလေပညာတရားကြီးပဲညာလန်းနေဆိုလည်းပညာပဲပယ်လန်းနေဆိုလည်းပညာပဲဒါတရားမဟုတ်သေးဘူး အဲ့ဒီပြဉ္ညာထင်ရှားတဲ့အာယုံကိုရှုရင်းရှုရင်းနဲ့မှစိတ်တည်ငြိမ်မှုအားကောင်းလာတဲ့ခါကျတော့ပရမသဘောပေါက်သွားတယ်။စိုးစောကတော့ခြေတော်ကြီးလန်းနေတယ်ညာခြေတော်ကြီးလန်းနေပဲခြေတော်ကြီးလန်းနေနောက်ကြတော့ညာခြေတော်ပဲခြေတော်ဆိုတာပျောက်သွားတယ်။ပျောက်ပြီးတော့တရွေပြီးတရွေရွေ့သွားတာတင်းသွားတာတောင့်သွားတာဒီသဘောလေးပဲသိတယ်။ဟဲ့ဘယ်လန်းတဲ့ခါမှလည်းတရွေပြီးတရွေရွေ့သွားတာတင်းသွားတာတောင့်သွားတာဒါပဲသိတယ်။အဲ့လိုရွေ့နေတဲ့သဘောဟာလည်းဝါယောတတ်ပဲ။တင်းသွားတာတောင့်သွားတာလည်းဝါယောတတ်ပဲ။အဲ့ဒီဝါယောတတ်ကယုတ်တရားပဲ ဝါယောတက်ကဗတ်တရားနဲ့သိနေတာလေးကဗတ်တရားနဲ့ကဲလမ်းတိုင်းလမ်းတိုင်းဟာဗတ်နဲ့ပါပဲရှိတယ်ယုံနဲ့နာမည်ငါဆိုတာလုံးဝပျောက်သွားပြီသွားနေတာငါလည်းမဟုတ်ဘူးရှုမှတ်နေတာလည်းငါမဟုတ်ဘူးဒါယုံနဲ့နာကြီးတယ်ဆက်ပြီးတော့ရှုလို့ဒီတဲ့တတိယသမารီအားတွေအထူးအကောင်ထက်တန်လာပြီဆိုတဲ့အခါကလည်းကြတော့ရှူတိုင်းရှူတိုင်းတိတက်ပူပြီးတော့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 ယောဂီပုဂ္ဂိုလ်ဟာဒီတိုင်းပဲရှုနေရင်ဖြစ်ပညာတွေပေါ်လာတာတမာရီတွေအာကောင်းတက်တန်စွာရပြီဆိုတော့ဒီဝိပဿနာဉာဏ်တွေအစဉ်စဉ်တက်ရင်တော့မဉဏ်ပူဉဏ်နိဗ္ဗာန်ပေါ့အခုဘုန်းကြီးယောဂီများကိုဒါရှုမှတ်ပုံလေးတွေပဲဈဉ္ဉဏ်လျှောက်ပြီးရှုမှတ်ပုံထိုင်ပြီးတော့ရှုမှတ်ပုံနောက်ပြီးတော့ဝေဒနာလေးတွေခံစားမှုလေးတွေရှုမှတ်ပုံလေးတွေခံစားမှုလေးတွေရှုမှတ်တဲ့အခါမှာလည်းပဲပြောင်းအောင်ရှုရမှာလားသိအောင်ရှုရမှာလားသိအောင်ရှုရမှာပါဟေးသိအောင်ရှုတဲ့အခါမှာဘုန်းကြီးတို့ တိပဲနဲ့ဖြစ်နေတာဘာကွယ်ထားလဲဆိုတော့ဣရိယာပုဂ္ဂကွယ်တာဘာကွယ်တာလဲဣရိယာပုဂ္ဂကွယ်တာယောဂီကနည်းနည်းလေးနားလာတယ်ခံခက်လာတယ်ဆိုရင်ပြောင်းလိုက်ပြီအဲ့လိုပြောင်းလိုက်တော့ဣရိယာပုဂ္ဂိုလ်ပြောင်းလိုက်ပြီပြင်လိုက်ပြီဆိုတော့အဲ့ဒီဝေဒနာရဲ့သဘောသိသေးလားမသိတော့ဘူးဒါကြောင့်မို့ဝေဒနာကိုဣရိယာပုဂ္ဂကွယ်တယ်တိခံပြီးတော့ယောဂီပုဂ္ဂိုလ်ကဝေဒနာရဲ့သဘောလေးကိုရှုရတာ တိခံမှုတက်တက်ကလေးနဲ့ဇွဲကောင်းကောင်းနဲ့စိုက်ပြီးရှုရတယ်။အဲလိုစိုက်ပြီးရှုရင်ဝေဒနာရဲ့သဘောလေးတွေတိုးလာရင်တိုးလာတာသိလာတယ်။ရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းမှတ်လေတိုးလေမှတ်လေတိုးလေမှတ်လေတိုးလေဇယံဝန်တရားဟာယောဂီလူနာတရားကိုတခါနဲ့ရောက်လာတဲ့အခါမှာသွေးပေါင်ချိန်တယ်လို့ပဲ။ရှေ့ကပြရားတိုင်လေးကိုထောင်ပြီးတော့တခါနဲ့လူနာရဲ့လက်မောင်းကိုဝက်လေးနဲ့ပတ်လိုက်တယ်။ပတ်ပြီးတဲ့အခါကျတော့မိမိရဲ့လေလုံးလေးကိုဒီမှာ ပွဲဝင်လေးတင်းလိုက်ပြီးတော့အဲ့ဒီပိတ်လိုက်ပြီးတော့အဲ့ဒီမှာနှိပ်တာတစ်ချက်နှိပ်လိုက်တိုင်းတရားလေးကအောက်ကျသွားသလားအပေါ်တက်လာလားတစ်ချက်နှိပ်လိုက်တက်လိုက်တစ်ချက်နှိပ်လိုက်တက်လိုက်တစ်ချက်နှိပ်လိုက်တက်လိုက်နဲ့ဘုန်းကြီးတို့ယောဂီများဒီဝေဒနာကိုရှုတဲ့အခါစရှုတဲ့အခါဒီတိုင်းပဲတစ်ချက်မှလိုက်တိုးလာလိုက်တစ်ချက်မှလိုက်တိုးလာလိုက်တစ်ချက်မှလိုက်တိုးလာလိုက်ဝေဒနာရော့သွားတယ်မရှိဘူးတိုးတိုးလာတဲ့သဘောသိတာအဲ့လိုသိတာလဲညံမယ်သိတာပါပါလိမ့်မယ်ညံမယ်ဒါဝေဒနာပြောက်မှညံမဟုတ်ဘူးသိတာလဲညံမယ် အဲဒီမှာဆက်ရှုသိခံပြီးရှုနောက်ကြတော့ဝေဒနာဟိုစောစောကပြောတယ်လေလုံးလေးနှိမ့်တဲ့ဆရာဝန်ဟာအရှင်ကုံသွားတဲ့ခါကျဘလောက်နှိမ့်လေးတက်သေးရဲ့လားမတက်တော့တန့်သွားတယ်အဲ့ဒီအချိန်မှာဘုန်းကြီးတို့ယောဂီများဝေဒနာရှုတဲ့ပုဂ္ဂိုလ်ကလည်းပဲသိခံပြီးရှုသွားရင်ဝေဒနာတန့်သွားလိမ့်မယ်အရှင်ကုံသွားလိမ့်မယ်အဲ့လိုအရှင်ကုံသွားပြီဆိုရင်ဆက်ပြီးတော့ရှုပြရတယ်ဆက်ရှုတဲ့အခါမှာတစ်ချက်ရှုလိုက်ယော့သွားလိုက်တစ်ချက်ရှုလိုက်ယော့သွားလိုက်တစ်ချက်ရှုလိုက်ယော့သွားလိုက် ဝေဒနာတိုးတာတွေ့ရသလားယော့တာတွေ့ရသလားအဲ့ဒီလိုယော့ယော့ယော့ယော့ကြသွားတာသိတာလည်းပဲဉာဏ်ပဲဝိပဿနာရဲ့တရားကိုကပညာပညာဆိုတာသိမှုပဲသိတည်သွားတာပဲအဲ့ဒီလိုလေယောဂီပုဂ္ဂိုလ်ကသိနေအောင်ရှုရတာမှန်လိုက်ယော့သွားလိုက်မှန်လိုက်ယော့သွားလိုက်နဲ့ဟိုကဆရာဝန်ကသူ့ရဲ့အရှင်ကုံသွားတဲ့ခါကျတော့ဟိုမှာလေပေါက်ကလေးအသားလေးဖွင့်လိုက်တော့တဖြည်းချင်းတဖြည်းချင်းတဆင်ချင်းတဆင်ချင်းတရားလေးတွေကတက်လာတာလားချသွားတာလား အဲ့ဒီလိုအစဉ်စဉ်ကြာသွားတယ်လို့ယောဂီရဲ့ဝေဒနာလည်းပဲရှူလိုက်ကြာလိုက်ရှူလိုက်ရောလိုက်ရှူလိုက်ရောလိုက်ရှူလိုက်ရောလိုက်နေနောက်ဆုံးတဖြည်းဖြည်းဝေးဝေးသေးသေးပြီးတော့နောက်ဆုံးမရှိတော့အကုန်ဆုံးချုပ်ပြောက်သွားတယ်အဲ့ဒီဝေဒနာရဲ့သဘောအမှန်ကိုအဲ့ဒီလိုသိအောင်ရှူရတာအဲ့လိုသိပြီဆိုတဲ့ကနောက်ဆုံးကုံချုံကုံဆုံးချုပ်ပြောက်သွားပြီဆိုတော့မြဲတာသိတာလားမမြဲတာသိတာလားအဲ့ဒီသဘောလေးသိသွားတာအဲ့ဒီခါလေးနိုင်သွားလို့အောင်မြင်သွားလို့ ငါဝေဒနာတွေကုန်သွားပြီဝေဒနာတွေမရှိတော့ဘူးမလုံးနဲ့ခန္ဓာရှိနေသမျှပါရှိမှလဲနေခန္ဓာရှိနေသမျှတော့ပြင်ဝေဒနာရှိမှပဲဒါလေးကိုကိုယ့်အကိုလက်ခံတာလက်ခံပြီးတော့အဲ့ဒီဝေဒနာလေးဟာကိုယ့်အတွက်ရှုစရာအာယုံပဲဘာအာယုံလဲရှုစရာအာယုံဖြစ်နေဒီဝေဒနာလေးတွေရှုသွားရမယ်ဒါဝေဒနာနုပတနာဘာနုပတနာလဲဝေဒနာနုပတနာနောက်တကစိတ်တ ानु ပတနာစိတ်တ ानु ပတနာဆိုတာစိတ်လေးဖြစ်တိုင်းရှုတာ ဘာဖြစ်တိုင်းရှုတာလဲအခုတရားအထုတ်ရင်ကနေပြီးတော့စိတ်ကအတွေးတွေဝင်လာရင် တွေးစိတ်ကိုဘာလုပ်ရမှာလဲစဉ်းစားနေရင်ဘာကိုရှုရမှာလဲစဉ်းစားတာလေးကိုရှုရမှာပဲသို့မဟုတ်ဓမ္မမဟုတ်တတိယနေရင်တတိယတဲ့စိတ်ကလေးကိုပဲရှုရမှာစိတ်ကလေးဖြစ်တိုင်းရှုရမှာဒါကိုဒီမှာမြတ်စွာဘုရားကတရာဂံဝါစိတ်တံတရာဂံစိတ်တံဒီပဇာနာတိဝိတရာဂံဝါစိတ်တံဝိတရာဂံစိတ်တံဒီပဇာနာတိ သာဒောတံဝါစိတ်တံသာဒောတံစိတ်တံဒီပဇာနာတိဝိဒါဒောတံဝါစိတ်တံဝိဒါဒောတံစိတ်တံဒီပဇာနာတိတမောဟံဝါစိတ်တံတမောဟံစိတ်တံဒီပဇာနာတိဝိဒမောဟံဝါစိတ်တံဝိဒမောဟံစိတ်တံဒီပဇာနာတိရာဂစိတ်နဲ့တကွာဖြစ်ရင်လည်းပဲအဲ့ဒီစိတ်ကိုရှုတဲ့လောဘစိတ်တွေဖြစ်လာရင်လောဘစိတ်တွေရှုဒေါသစိတ်တွေဖြစ်လာရင်ဒေါသစိတ်တွေရှုဒီစိတ်တွေမတင်ရှားတော့ဘူးဆိုရင်သူ့ရဲ့ပင်ကိုယ်စိတ်လေးတိုင်းပဲရှုနေတယ် ဒီလိုပဲဒေါသစိတ်ဖြစ်ရင်လည်းဒီတိုင်းပဲမောဟတွေ့ဝဲတဲ့စိတ်တွေဖြစ်ရင်ဒီတိုင်းပဲစိတ်လေးဖြစ်တိုင်းဖြစ်တိုင်းရှုဆိုတော့တခါတရံမှာယောဂီပုဂ္ဂိုလ်များရဲ့စိတ်ဟာကောင်းတဲ့ကုသိုလ်စိတ်လေးတွေမဝင်ဘူးလားငါတိချာကြကြနာနာရှုမှတ်မယ်ဒီတစ်ချိန်တော့ဖြင့်ငါကောင်းကောင်းကိုတဏှာကြီးထိုင်နေအောင်ရှုမှတ်မယ်မလုံမရှားရှုမှတ်နိုင်အောင်ရှုမှတ်မယ်အဲ့လိုစိတ်ထဲထဲမှာဒီကောင်းတဲ့စိတ်ကူးလေးတွေပေါ်လာရင်လေဒီစိတ်ကူးလေးကိုရောမရှုရဘူးလားရှုရပါဘူးရှုရတာ မကောင်းတဲ့စိတ်တွေဖြစ်ပေါ်လာရင်အဲ့ဒီမကောင်းစိတ်ကိုရှုရမှာတခါတရံမှာလူချင်းတန်းချင်းပေးချင်းကမ်းချင်းတဲ့စိတ်တွေဖြစ်လာရင်ဒီစိတ်လေးကိုရှုရမှာအဲတခါတရံမှာလူတွေကိုမကျင်တတ်တဲ့စိတ်တွေဖြစ်လာရင်လည်းအဲ့ဒီမကျင်တတ်တဲ့စိတ်တွေကိုရှုရမှာဒါကြောင့်မို့စိတ်ကလေးဖြစ်တိုင်းဖြစ်တိုင်းရှုရှုတဲ့အခါမှာစောစောကပြောသလိုပဲအဲ့ဒီမှာဒီစိတ်ကလေးရဲ့ပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်ကောင်းတဲ့ကုသိုလ်စိတ်ကလေးကလည်းပဲမြဲသလားမမြဲဘူးလား မကောင်းတဲ့အကုသိုလ်စိတ်ကရောမြဲသလားမမြဲဘူးလားမမြဲဘူးဘာမှမမြဲဘူးစဉ်းစားကြည့်တွေးစိတ်စဉ်းစားစိတ်စိတ်ကူးစိတ်ပထမတွေးစိတ်တွေကမရှိတော့ဘူးနောက်တစ်ခါတွေးစိတ်ပဲနောက်တစ်ခါတွေးစိတ်နောက်တစ်ခါတွေးစိတ်စိတ်တွေကလည်းအသစ်အသစ်ဖြစ်နေတာပဲအဟောင်းအဟောင်းတွေကဘာဖြစ်သွားတာလဲဖြစ်ပြက်သွားတယ်အဲ့ဒါလေးတွေကိုဘုန်းကြီးတို့သိချာရှုရင်းနဲ့သဘောပေါက်သွားပြီဆိုရင်ဒီစိတ်ဓာတ်စိတ်ကလေးကိုရှုနေရင်ကနေမမြဲတဲ့ဖြစ်ပညာနေပေါ်လာတယ်ဆက်ရှုသွားရင် ဝိပဿနာဉာဏ်အားဖြင့်ပြည့်စုံတဲ့အခါကာလကြတော့ဟောနောက်ဆုံးပြည့်မှုပြည့်မှုပြည့်စဲသွားတဲ့ငြိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်တွေ့မှာနောက်ဓမ္မ ानु ပတနာဓမ္မ ानु ပတနာဆိုတာသဘောပဲဓမ္မ ानु ပတနာဆိုတာဘာလဲသဘောပဲဒီတတိပဋ္ဌာန်၄ပါးမှာဘုန်းကြီးတို့ယောဂီများဓမ္မ ानु ပတနာအချုပ်ပဲနော်ဓမ္မ ानु ပတနာအချုပ်ပဲယောဂီတို့ဓမ္မ ानु ပတနာဖြစ်အောင်အားထုတ်ရမှာသဘောကိုမြင်အောင်အားထုတ်ရမှာဘာကိုမြင်အောင်အားထုတ်ရမှာ အေးသဘောဆိုတာတရားပဲသဘောဆိုတာဘာလဲတရားပါဗျာတရားဆိုတာသဘောပဲတရားဆိုတာဘာလဲသဘောပါဗျာတရားတွေ့ခြင်းရင်ဘာကိုတွေ့အောင်ရှုရတရားမြင်ခြင်းတဲ့ပုဂ္ဂိုလ်ဘာကိုမြင်အောင်ရှုရသဘောကိုမြင်အောင်ရှုရအေးတရားရခြင်းတဲ့ပုဂ္ဂိုလ်သဘောကိုရအောင်ရှုရသဘောရပြီသဘောတွေ့ပြီသဘောမြင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တရားတွေ့ပြီတရားမြင် အဲ့ဒီဘာတရားလဲလို့မေးရင်ရုပ်တရားနဲ့နံတရားတွေ့ပြီဘာနဲ့ဘာတွေ့တာလဲရုပ်တရားနဲ့နံတရားအေးရုပ်တရားနဲ့နံတရားကိုကောင်းကောင်းကြီးတွေ့လာလိမ့်မယ်ဘုန်းကြီးတို့ယောဂီများအဲ့ဒါတွေကိုဘုန်းကြီးတို့တွေ့အောင်သေချာရှုသွားရမယ်ဒါကြောင့်မို့အခုစသဘောဓမ္မနုပဒနာဆိုတာသဘောလေးတွေမိမိရဲ့အာယုန်ထဲမှာမြင်လာတယ်စိတ်တည်ငြိမ်မှုလေးဖြစ်လာရင်ကြောင်းကံစိတ်တည်ပတုတောတောင်ရည်မြေသူသေးကောင်ပုတ်ကောင်စသည်ဖြင့်ရိုးစုစသည်ဖြင့်မြင်လာတယ် အဲ့ဒီမြင်မှုလေးတွေကိုကင်ပြဆုတ်ပြလို့ရရလားသဘောပဲမြင်နေမြင်နေလို့ရှုလိုက်နားထဲမှာအတန်အာယုံလေးတွေကြားလာတယ်တက်ရှိတန်လေးတွေတက်မဲ့တန်လေးတွေတက်ရှိတန်လေးကြားလဲဘာကောင်လဲဘာလဲဘသူလဲဒီထဲမှာတွေးမနေနဲ့ကြားလိုက်မှကြားတယ်ကြားတယ်လို့ရှုပဲတက်မဲ့တန်ဆိုရင်လည်းဘာလုပ်နေတာလဲဘသူလုပ်နေတာလဲဟောဒါကိုတော့ပြီးတော့တွေးမနေနဲ့ကြားတယ်ကြားတယ်လို့ပဲရှုပဲအဲ့ဒီအတန်လေးတွေကိုကံပြဆုတ်ပြလို့ရသလား သဘောပဲပါပါလိမ့်မလဲဟေးအဲ့ဒီလိုဒီမှာအတန်လေးတွေကြားလာရင်ကြားတယ်ရှုအနံ့အာယုံလေးတွေနာလာမွေးလာရင်လည်းဒီတိုင်းပဲအဲ့ဒီလိုပြက်ကက်ပြက်ကက်ကြီးတွေကိုယောဂီရှုသွားတာနောက်ဒီတတိယသမารိအားကောင်းလို့ကာယ ानु ပဒနာဝေဒနာ ानु ပဒနာစိတ် ानु ပဒနာစတဲ့ထင်ရှားတဲ့အာယုံတိုင်းကိုရှုလို့စိတ်တည်ငြိမ်မှုတွေအားကောင်းလာပြီဆိုရင်စောစောကပြောတယ်ဖောင်းတယ်လို့ရှုရင်လည်းတင်းသဘောလေးပဲတွေ့တယ်။ပိန်တယ်လို့ရှုရင်လည်းဘာသဘောတွေ့တယ်လဲ။ရောသဘောလေးပဲတွေ့နေတယ်။အဲ့ဒါ အဲ့လိုသိအောင်ရှုနေတာအဲ့ဒီသဘောလေးကိုရှုနေတာလေဓမ္မနုပဒနာဘာနုပဒနာလဲေကိုယ်သဘောဆန်သဘောထိုင်သဘောတာသဘောသွားသဘောချွာသဘောလှမ်းသဘောချသဘောဒါတွေကိုရှုရင်းတဲ့သဘောလေးတွေမြင်လာပြီဆိုရင်ဓမ္မနုပဒနာဖြစ်သွားပြီဓမ္မနုပဒနာစိုက်ပြီဆိုရင်သဘောစိုက်ပြီဆိုရင်တရားတွေ့ပြီလားမတွေ့သေးဘူးလားတွေ့နေပြီယုတ်တရားနံတရားတွေတွေ့နေပြီဆက်ရှုအဖြစ်ပြသဘောတွေတွေ့လိမ့်မယ် အဲ့ဒီကနေဝိပဿနာဉာဏ်အားတွေစဉ်စဉ်ရင့်ကျက်ပြည့်စုံပြီဆိုရင်တော့မဉဏ်ဖူဉဏ်ဖြင့်နိဗ္ဗာန်ကိုမျက်မှောက်မပြုတ်နိုင်ဘူးလားဒီတော့ဒီတတိပဋ္ဌာန်၄ပါးကိုရှုမှတ်ပုံသဘောပေါက်ပြီနော်ကိုရှုနေတာဩဒါကာယ ानु ပသနာပဲကိုမူရာတွေရှုနေတယ်ဩဒါကတော့ငါခံစားမှုဝေဒနာလေးကိုရှုနေတာဝေဒနာ ानु ပသနာပဲကိုစိတ်လေးတွေဖြစ်တိုင်းဖြစ်တိုင်းကိုဒါလေးကိုလိုက်ပြီးတော့တတိကရှုနေတာကစိတ်တ ानु ပသနာလေးပဲ ဒီလိုရှုရင်းတဲ့သဘောအာယုံလေးတွေထင်လာပြီဆိုရင်ဒါဓမ္မနုပဒနာပဲကိုဟာကို ကိုရှုတဲ့တတိပဋ္ဌာန်တရားကိုကိုယ်တိုင်သဘောပေါက်ဖို့နားလည်ဖို့မလိုဘူးလားဗျာအဲ့လိုသဘောပေါက်နားလည်ပြီဆိုရင်ဘုန်းကြီးတို့ယောဂီများဘယ်နေရာမှာပဲဖြစ်ဖြစ်ဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်ဘယ်အချိန်ပဲဖြစ်ဖြစ်ရှုလို့မရဘူးလားရှုလို့ရတယ်အဲ့ဒီတတိပဋ္ဌာန်၄ပါးကိုတပြိုင်တည်းရှုရမှာလားထင်ရှားပေါ်ရရှုရမှာလား အေးကိုယ်မူရာကထင်ရှားရင်ကိုယ်မူရာရှုမယ်စိတ်မူရာကထင်ရှားရင်စိတ်မူရာရှုမယ်ဝေဒနာကထင်ရှားရင်ဝေဒနာကိုရှုမယ်သဘောအာယုံကထင်ရှားရင်သဘောအာယုံရှုမယ်သူထင်ရှားတဲ့အာယုံပေါ်မှာပဲရှုသွားရုံပဲဒါကြောင့်မို့ကျေးဇူးတော်ရှင်ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကဝိပဿနာတရားအထုတ်တယ်ဆိုတာတဲ့ယုံနာအပေါ်ကထင်ရှားတဲ့အာယုံကိုစပြီးရှုသွားဖို့ပါပဲရုပ်ပေါ်ကထင်ရှားရင် ရုပ်ကိုပဲရှုသွားမယ်နာမ်ပေါ်ကထင်ရှားရင် နာမ်ကိုပဲရှုသွားမယ် အဲ့ဒီထင်ရှားပေါ်တာလေးကစာရှုရင်းကနေနောက်ပြီးတော့တခြားတခြားပေါ်လာတဲ့အာယုန်တိုင်းကိုမလွတ်အောင်တတိဥစည်းတဲ့စိတ်လေးနဲ့ကပ်ပြီးရှုသွားမယ်။အဲဒီလိုရှုမှတ်ပေါ်များအားထုတ်လို့တတိအားတမာရီအားတွေထက်မြက်လာတဲ့ခါကျတော့ယုံနာအဖြစ်ပြည့်သိတဲ့ဝိပဿနာဉာဏ်တွေပေါ်လာမယ်။ဒီဉာဏ်တွေအစဉ်စဉ်ရင့်ကျက်ပြည့်စုံပြီဆိုရင်ကတော့ဖြစ်မှုပြည့်မှုတွေပြည့်စဲသွားတယ်။အငြိမ့်တက်ကိုယ်တိုင်ဆက်ရောက်မျက်မှောက်မတွေ့နိုင်ဘူးလား။ဒီဒါကြောင့်မို့ဘုန်းကြီးတို့အခုဒီမှာ မစကုဓမ္မယုံတော်ကြီးအတွင်းမှာရှင်မင်းဦးဆရာတော်ရဲ့တတိပဌံ9ရက်အချိန်ပြည့်တရားအဲ9ရက်အချိန်ပြည့်တရားစခန်းပွဲမှာဝင်ရောက်ပြီးတော့ရှုမှတ်ပွားများအားထုတ်ကြတဲ့ယောဂီသူတော်စင်များဟာဒီတတိပဌံနိလန်အတိုင်းကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့ဒီတတိပဌံရှုမှတ်နေ့တိုင်းလိုက်နာပြီးတော့ရိုးရိုးသေးသေးရှုမှတ်ပွားများအားထုတ်ကြခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူဉ္ဇဉ်ဖြင့်